ဒီကနေ့မင်္ဂလာပြုဟာအသင်းကပါတိမောက်ဩဝါဒပါတိမောက်နေ့ဆိုတဲ့အထိမ်းအမှတ်နဲ့ခါနာတွေတို့ပြုလုပ်ကြဒီမှာလည်းပဲပထမကလာပြီးလျှောက်ထားဒီမှာတော့ခါနာလုပ်တဲ့ဆိုရင်လည်းအကျယ်ကြီးလုပ်လို့တော့မဖြစ်ဘူးလို့ရိုးရိုးတရားဟောရုံနဲ့မလို့ဆိုရင်ဖြစ်ပါတယ်ဆိုတာဒီလိုပါပဲတဲ့သူပြောတယ် ဒါချင်းကောင်းပါပြီဆိုပြီးတော့ပြောတယ်နောက်မနေ့မနေ့ကမှလာပြီးတော့လျှောက်ဒီမှသူမလုံနိုင်ဘူးတဲ့ဘာဖြစ်လို့တော့လိုနေတာလေးတွေလည်းရှိလို့ပါပဲတဲ့ဘာတွေလိုနေတာတော့ဆိုတော့လူကလည်းပဲခွဲဖို့ရလိုနေတယ်တဲ့သူတို့ဘုရားကြီးတက်တရားပဲလုံနိုင်တော့မယ်အားလုံးငါးဌာနသူတို့လုပ်ဖို့ရဘုရားကြီးတဲ့တရားပဲလုံနိုင်တော့မယ်လူတွေကလိုတော့ဘယ်ညောင်တော့ဆိုတချို့လည်းဟိုနိဗ္ဗာန်စိတ်ကူးသွားကုန်တယ်တဲ့အဲဒီမှာလူတွေရော့သွားဒါမို့ ဒီမှာလူခွဲမလို့နိုင်လို့ဆိုတာကိုလေဒါပေမဲ့လည်းခွန်ကြီးကတော့အချင်းချင်းခေါ်ရပါပဲတဲ့ခဏတော့တရားကတနာရီလောက်ပဲဟောရမယ်ဘာလို့လဲဆိုတော့ညကြတော့ဒီဥဒ္ဓမရဇာကနှစ်နာရီဟောနေအဲဒီမှာတရားနာတဲ့ပုဂ္ဂိုလ်တွေအထိုက်ရကြရတယ်ပြီးတော့ခဏကဥပုပ်ပြုကြရတယ်ရှိတယ်အဲဒါဥပုပ်လည်းစောစောပြုအောင်လေတနာရီလောက်ပြီးတော့မှအတူတူပဲဟောရတာပါဠိမောကဒီမှာခဏခဏဟောနေတာပါ ရင်ကဆိုရင်နှစ်ပတ်လည်တယ်နှစ်ပတ်လည်တယ်ဩဝါဒပါတိမောက်ဒါနဲ့ပဲဟောနေနောက်တော့သိတဲ့တရားတွေလည်းပဲဟောမှပဲဆိုပြီးသိတဲ့တရားလည်းဟောဩဝါဒပါတိမောက်ဟောတဲ့ကလည်းဟောလဲပြီးတော့ဟောတယ်ဩဝါဒပါတိမောက်ဆိုတာမြတ်စွာဘုရားများပွင့်တော်မူလာကဇတ်ပိုင်း၃ပိုင်းရှိပါတယ်ဘုရားပွင့်တော်မူပြီးတော့ပထမပိုင်းဒုတိယပိုင်းတတိယပိုင်းဘုမာ ဝါ90ကိုပိုင်းမယ်ဆိုလို့ရှိရင်နှစ်30ဒီပေါ့တယ်နှစ်30ပထမပိုင်းနေတော့ဝါ60ပိုင်းမယ်ဆိုလို့ရှိရင်နှစ်20ဒီပေါ့အခုဘောရဏစွာခရကတော့အားလုံး45ဝါဆိုတော့60နီးနီးရှိတာအဲတော့ပထမအနှစ်20အဲဒါပထမပိုင်းပဲနောက်ဒုတိယအနှစ်20ကတတိယတော့အနှစ်20ကအဲဒီကနည်းနည်းရော့မှာပေါ့ဒီပိုင်းကြီးကတော့အဲဒီ၃ပိုင်းမှာ ပထမပိုင်းပထမဘောဓိလို့ခေါ်ပါတယ်။တရားပြစ်တော်မူပြီးတဲ့နောက်อืมတရားဤသက်တော်ထင်ရှားခြင်းဤတဲ့ကာလပတ်လုံးအဲဒီနှစ်ပြိစေရာရဲ့သုံးပုံတပုံပထမပိုင်းမှာဩဝါဒပါတိမောက်ဟောကြားလေးရှိပါတယ်။အသက်တော်အသက်တမ်းအမနာရှည်တဲ့ခေတ်တုန်းကဘုရားတွေမှာဆိုလို့ရှိရင် ဩဝါဒပါတိမောက်တစ်ခုနဲ့ပဲပြည့်စုံနေတာပါပဲအာနာပါတိမောက်ဆိုတဲ့အခုဘိက္ခုပါတိမောက်တို့ဘိက္ခုနီပါတိမောက်တို့ဒီလိုဟာတွေကြည်ကြပြန့်ပြန့်မရှိဘူးလို့ဆိုတာနည်းနည်းတော့ရှိပုံလက္ခဏာကြီးပါတယ်အဲသိက္ခာပုဒ်တွေကြည်ပြန့်မရှိဘူးဩဝါဒပါတိမောက်ပဲဟောကြားဆုံးမဩဝါဒပါတိမောက်လည်းသူကလုံလောက်နေတာပါပဲသရတရားရှိတဲ့ပုဂ္ဂိုလ်တွေဖို့ဆိုရင်ဩဝါဒပါတိမောက်နဲ့လုံလောက်တယ် ဝိပတိမြတ်စွာဘုရားများဩဝါဒပါတိမဟောတာတောင်မှခဏခဏဟောတာမဟုတ်ဘူး6နှစ်မှတစ်ကြိမ်ဟောတယ်အဲဒီကလည်းအသက်တန်းကလည်းပဲအသက်တစ်သိန်းတန်းကိုလက်ရှိတယ်လက်ရှိတဲ့ခါတော့လူတွေကလည်းလောဘဒေါသမောဟနဲတာပေါ့စိတ်မများကြဘူးသက်တမ်းရှိတာနဲ့တူတာနဲ့ကလည်းလောဘဒေါသမောဟကကွာတယ်အခုလူတွေလက်လမ်းမီတလို့စဉ်းစားကြည့်ပေါ့ဟိုငငယ်တုန်းကကလေးတုန်းကတွေ့ကြရတဲ့ လူကြီးတွေရဲ့နေပုံထိုင်ပုံနဲ့အခုကာလကိုလည်းလူကြီးဖြစ်လာပြီဟာပေါ့နေပုံထိုင်ပုံစဉ်းစားကြည့်ရင်ဘယ်လိုနေတော့ဆိုရင်မတူဘူးသူစားဟိုတုန်းကလူကြီးတွေကရိုးရိုးလေးပုဂ္ဂိုလ်ကလေးနေကြတာဟိုအသာအသာသာရရမှာပုဂ္ဂိုလ်ကလေးပဲအခုလူတွေကဒီလိုမဟုတ်ဘူးဆိုတာကြီးပြီတရားအောင်လို့အလိုပဲပုဂ္ဂိုလ်ကလေးမဟုတ်ဘူးရှေးလူကြီးတွေနဲ့တော့မတူဘူးအာမျိုးသားတွေပဲကရောမျိုးသမီးတွေပဲကရောဒီလိုကွာလာတယ် မျိုးသားမျိုးသမီးတွေသာကွာတာမဟုတ်ဘူးခွန်ကြီးတို့လောကယဟမဲကနေပြီးသံဃာတော်ဘက်ကနေပြီးကြည့်လိုက်လို့ရှိရင်လည်းပဲခွန်ကြီးတို့ငယ်ငယ်တုန်းကရှိတဲ့ဆရာတော်ကြီးတွေနေပုံနဲ့အခုကာလမှာဆရာတော်တွေနေပုံနဲ့ဟောနိုင်ကျင်ကြည့်ရင်ဒါလည်းမတူပြန်ဘူးဒါလည်းအတော့ကွာသွားတယ်တော်တော်ကိုကွာအဲ့ဒါကကိုတက်သက်တာလေးတွေနှစ်၄၅60အတွင်းမှာကွာခြားသွားတော့နေတော့ ဟိုလိုတရားရှိတဲ့ခါကာလကြီးဆိုရင်ပြင်နှံကွာတာပေါ့တရားရှိတဲ့တရားတို့ကကွာတယ်အဲ့တော့လောဘဒေါသမောဟကနေတော့တရားကနည်းနည်းအဆုံးမအဝါဒပေးလိုက်ရင်သတိတံဝေကရပြီးတော့ချိုးကြကြကျင့်တော်မူကြတယ်အဲဒါကြောင့်6နှစ်မှတကြိမ်ဟောဝါဒပါတိမောကိုဟောကြားတော်မူတဲ့ညာတော်တွေဟာဒီ6နှစ်အတွင်းမှာတော့မိမိတို့သင်လျော်တဲ့နေရာသွားပြီးတော့နေကြတာပဲ။ အဲ6နှစ်သိတဲ့ခါကျတော့မှဒီမှာလာကြတယ်ဒါလည်းပဲတကိုးရှိတဲ့ပုဂ္ဂိုလ်ကကိုယ်တကိုးနဲ့တကိုးမရှိတဲ့ပုဂ္ဂိုလ်တွေကလည်းပဲအဲဒီတော့မှနတ်တွေကလွယ်တကူရအောင်လို့ဆောင်းပို့ပေးတယ်ဆိုဘုရုံးကနတ်တွေတော့တော်တော်နေရာကြတယ်ခုနတ်တွေတော့ဆောင်းပို့တာတော့မတွေ့ဘူးပို့စရာလည်းမကောင်းလို့များဖြစ်ကျင်လည်းဖြစ်မှာပေါ့လေဥစ္စာကတော့နတ်တွေကြီးတဲ့ပြစ်တင်လို့တော့မဖြစ်ဘူးအခုကာလကိုတော်တွေကလည်းပို့စရာအရေးချင်းကလိုချင်တဲ့လိုနေပါလိမ့်မယ်ပြောတာဘုရားဥစ္စာအဲဒါ အဲဒီတော့ကနေခြင်းပဲအနိပါရှိတဲ့တိမ်များဥပပြုသွားသလိုပဲသင်္ကန်းသင်္ကန်းတပိတ်တွေပြင်ပြီးတော့အစဉ်နဲ့ပြင်ပြီးရင်ပြင်ခဏချင်းပဲမြတ်စွာဘုရားထံရောက်လာယူသနာ100 200 300 400 500 1000 2000စသည်ဝေးတဲ့ရက်ကတခါလေယုဂနဲ့ရောက်လာကြတယ်အဲဒီမှာသင်္ကန်းဆုံးပြီးတဲ့ခါကျတော့ဒီဩဝါဒပါတိမောမြတ်စွာဘုရားဟောတယ်သုခရမြတ်စွာဘုရားမှာဆိုရင်တော့ဟောရမြတ်စွာဘုရား ကဆုံလားပြည်မှာပွင့်ခဲ့တယ်။ဆုံလားပြည်ကပြီးတော့ဝါဆိုလားပြည်မှာဓမ္မစကြာတရားတရားဥဟောအဲဒီကဝါတွင်မှာအဲဒီတဝါထဲမှာအစွဲကြီး၅ဦးရဲ့ရသမှုရှိတဲ့တထေသားတွေရဲ့အလုံးစုစုပေါင်းညာနာ6ကျိညာနာဖြစ်ပါတယ်။အဲဒီကနောက်မြတ်စွာဘုရားဝါကျွတ်တဲ့အခါကာလကြတော့ကုရုဝေလာတော်ကိုကြွလာမှာဘာသာဝဂိညီတော်၃ကျိဆိုတဲ့တရားဟောပြီးတော့ အဲချုပ်ခဲ့သေးတယ်အဲဒီမှာလည်းပဲတချို့သောတာပန်ပြုတ်တရားကံတချို့အနာကံဖြစ်ကုသိုလ်ရှင်မရှိဘူးညာနာမရှိဘူးအကုန်လုံးညာပြုကြညာညာ30ဖြစ်တယ်သွားရင်လာရင်အဲညာ30ညာတိ30ရဒါကြီးကနောက်ကုရုဝေလာတောက်ရောက်တဲ့ခါကျတော့ကုရုဝေလာကာသဝအမှုရှိတဲ့ညီကို3ယောက်ရသိအားလုံးပေါင်း1000ပေါ့အဲဒီ1000ကိုတရားဟောပြော သုံးသင်ဆုံးမပြီးတော့နောက်ယဟန်ပြုကြယဟန်ပြုပြီးတော့အာရိတတုတ်ကိုဟောတာနဲ့အာရိတတုတ်ကိုနိုင်ရင်ယဟနာဖြစ်ကြအဲဒီယဟနာတစ်ထောင်နဲ့တကွရာဇိုမြို့ကိုကြွရာဇိုမြို့ရောက်တဲ့ခါကာလကျတော့ဝေလူဝန်ကျောင်းတော်မှာအဲအဲဒီမှာတော့ကျောင်းတော်ရဲ့လည်းမဟုတ်သေးဥယျာဉ်ပဲနောက်တော့ဝေလူဝန်ကျောင်းတော်လို့အဲမြည်တွင်သွားပါတယ်ဝေလူဝန်ဥယျာဉ်ဝေလူဝန်ကျောင်းတော်မှာတရင်သုံးနေအဲဒီခါမှာ ရှင်သာရိပုတ္တရာရှင်မဝလံတို့၏လောင်းပြတဲ့ဥပဒိတဂောလိတတို့ကတပည့်ပရိသတ်250နဲ့တကွမြတ်စွာဘုရားထံရောက်လာပြီးတော့ညာဖြစ်ကိုတောင်းမှလို့ဘုရားအေအိဘိကုကိုရာမြူပေးအကုန်လုံးအဲ့ဒီတရားအေအိဘိကုတွေပဲနောက်လည်းအေအိဘိကုတွေတော့ရှိပါသေးတယ်အဲရာမြူပေးအဲဒီမှာတရားနာနေရင်တပည့်တွေကတော့အကုန်လုံးရဟနာဖြစ်ကြပါတယ်ရှင်သာရိပုတ္တရာရှင်မောကလန်တို့ကတော့ဧကတာဝကတွေသူတို့ကတော့ ပါရမီကထက်တန်းကြတော့ကိုအကျင့်ကလည်းပိုကျင့်ရတယ်အခုကလာအောက်တန်းပညာနဲ့ထက်တန်းပညာကွာနေတယ်လို့ပဲအောက်တန်းပညာကတော့ကိုအဲသာယတာသဖတာယုံဆိုတော့အဲ၄၅၆တန်းလောက်ကတော့လူတိုင်းလိုအောင်ကြတာပေါ့လေမကြခင်အောင်သွားတာပဲဟိုထက်တန်းကြတဲ့အတန်းကြီးတွေကြတော့တော်တော်နဲ့လည်းမအောင်နိုင်ချိုးလည်းမအောင်ဟိုဟာတွေကတော့နောက်ကျအဲ့ဒါလိုပဲအဲ့ဒါသာဝကတွေဆိုတာသင်တတ်မြင်တော့တို့ကတရားနာယုံတွေက ယဟနာမဖြစ်ကြသေးဘူးသောတာပန်တော့စောစောကတည်းကဖြစ်လာပါတယ်ရှင်သတိတရားနာတဲ့ကရှင်သာရိပုတ္တရာကသောတာပန်ဖြစ်ရှင်မဝရငါလည်းပဲရှင်သာရိပုတ္တရာလောက်ဥပဒိတဟောတဲ့ဂါထာလေးကြားရုံနဲ့သောတာပန်ဖြစ်တာသောတာပန်တော့ဖြစ်ပြီးသားတွေပါပဲအဲဒီနောက်ဆက်တရားထုတ်တော့ရှင်မဝရငါ9ရက်အာထုတ်ရတယ်ရှင်သာရိပုတ္တရာက15ရက်အာထုတ်ရတယ်ဘယ်နေ့ကတော့ဆိုလို့ရှိရင်တော့တဘူရဲလာပြည့်နေမှာရှင်သာရိပုတ္တရာယဟနာဖြစ်တာပါ အဲ့တော့တဘောရလာသံတရက်နေ့ကစပြီးတော့သူတို့ဘုရားထံရောက်ကြတာပေါ့အဲ့ဒီတဘောရလာခြင်းနေကြတော့ညာညာနာဘယ်ပုံပဲနည်းဖြစ်တယ်လဲဆိုလို့ရှိရင်သင်္သာရိပုတ္တရာရဲ့သူဖြစ်တဲ့ဒီကနခဆိုတဲ့ပရပိုက်ဒီတုန်းကလည်းပဲသင်္သာရိပုတ္တရာလည်းဥပဒိတပရပိုက်ရှင်းတဲ့လူနေနေတာပဲတူတူနေနေကြတာပါပဲ။ အဲဒီဒီကနခါကစဉ်းစားတယ်ခါတိုင်းခါတိုင်းငါဦးကြီးဟာဟိုဆရာကြီးသွားလိုက်ဒီဆရာကြီးသွားလိုက်တော့ကြရင်ပြန်လာတာပဲကြာကြာမနေဘူးပြီးတော့ဟိုဆရာကြီးဆရာတွေကဘာမှထူးခြားတာတွေမဟုတ်ပဲဟာကောညနာလေးဟိုတရားသွားပြီးမင်းမြတ်ဆုံးသားလိုက်တော့သူတို့ဥစ္စာတွေကဘာမှမဟုတ်တော့သူတို့ဝါဒတွေကခဏလေးဂုံးကဘာမှအသုံးမကျဘူးဆိုပြီးပြန်လာစုံစမ်းတရားစုံစမ်း အခုဒီကသားတာကြာပြီတဲ့15ရက်တောင်ကြာပြီပြန်မလာဘူးဘယ်နဲ့နေတယ်မသိဘူးရှေ့နေသူကစုံစားလိုက်ဦးမှာပဲဆိုပြီးတော့ဒီကနကပရပိုက်ကအဲဒီသူဦးကြီးသင်္သာရိပုတ္တရာဘယ်လိုအခြေအနေရှိတယ်လာပြီးတော့စုံစမ်းတာကိုစုံစမ်းတော့မြတ်စွာဘုရားကြီးရောက်မြတ်စွာဘုရားရောက်တဲ့အခါသူကဘာပြောတော့သေးဘူးအဲသဗ္ဗမေနခမေတိရှင်ဂေါရမတဲ့ကျွန်ုပ်ကတော့ အလုံးစုံဘယ်မှသဘောမကျဘူးအလုံးကိုသဘောမကျဘူးသူကပြောတယ်အဲတော့အလုံးသဘောမကျဘူးဆိုတော့ဘယ်ယူဝါဒဘယ်ဟာမှသဘောမကျဘူးဆိုတော့ဘာမှသဘောမကျဘူးဆိုတဲ့အဓိပ္ပာယ်ရှိတယ်အဲတော့မြတ်စွာဘုရားကသူပြောတဲ့စကားကြောက်ပြီးတော့မေးတယ်သူကအဂိဝေဒနာအနွယ်ဖြစ်လို့အဂိဝေဒနာကဘုရားကတော့အနွယ်နဲ့ခေါ်တယ်လူနာမဲကဒီကနေ့ကအဂိဝေဒနာက သဗ္ဗမေနခမတိလို့သင်ဆိုရဲအလုံးစုံဘာမှမကြိုက်ဘူးလို့သင်ပြောတယ်။ဒါတော့အလုံးစုံဘာမှမကြိုက်ဘူးဆိုတဲ့ဝါဒကလေးကဒါတော့ဒါကသင်မကြိုက်ဘူးလား။ဒါခက်နေတာပေါ့။အလုံးစုံမကြိုက်ဘူးဆိုတော့ဘယ်ဟာမှမကြိုက်ဘူးပြ။ကိုယ်ကလည်းအကုန်လုံးပါသွားတယ်သူစား။အလုံးစုံမကြိုက်ဘူးသူမှတော့အကုန်လုံးပါရောတယ်။ဒါတော့ဒီဥစ္စာကတရားခက်။အတရားခက်တော့သူဘက်တည်းဖြေတော့ဆိုတော့ဝိုးရဝါဒတရားတာပါလေဒီမှာ။သင်ကောတော့မအလုံးစုံကိုမကြိုက်ဘူးဆိုမှတော့အလုံးစုံ အဲမကြိုက်ဘူးဆိုတဲ့ပုဂ္ဂိုလ်ဟာအလုံးစုံကိုမကြိုက်ဘူးဆိုတာကလေးကိုသဘောကျနေလို့ရှိရင်လည်းပဲဒါလည်းဒီလိုနေမှာပါပဲဒါလည်းဒီလိုနေမှာပါပဲဒီလိုပြေတာဟုတ်ဒီလိုပြေတဲ့ရသကြအကိဝေဒနာဒါလည်းဒီလိုနေမှာပါပဲဒါလည်းဒီလိုနေမှာပါမယ်ပြောတဲ့ပုဂ္ဂိုလ်ကြီးအများတယ်ဒါပေမဲ့လို့ကိုယ့်အယူကိုစွန့်တဲ့ပုဂ္ဂိုလ်ကရှားတယ်ဘုရားကပြောအဲ့ဒီဟာပြောပြီးတော့နောက်ကမြတ်စွာဘုရားတရားဟောပါတယ်သူကသူကြိုက်တာတွေကရှိတယ်သူက သတ္တတဝါဒကိုသူကမကြိုက်တာကိုအလုံးစုံဆိုတာအဲအများအားရှိနေတယ်ဆိုတဲ့ဝါဒတွေကိုသူကမကြိုက်ဘူးမာမမရှိဘူးဆိုတဲ့ဥစ္စေရဝါဒသေပြီးရင်ဘာမှမရှိတော့ဘူးဆိုတဲ့ဝါဒဒါလေးရတဲ့သူကသဘောကျအဲ့ဒါကြောင့်မြတ်စွာဘုရားကသူနောက်ဆုံးတရားဟောပါတယ်အဲ့ဒီတရားလေးကတော့ဒါလေးကတော့သိတယ်လို့ဒီတရားလေးနည်းနည်းဟောရမတူချုပ်ကတော့အကိဝေဒနာရုပ် ဒါလေးပါအစုဝေးမြဖြစ်တဲ့ယုတ်ဒီကိုယ်ကောင်ကြီးလို့ခေါ်ရတဲ့ယုတ်အဲ့ဒီယုတ်ဟာအနိစ္စမမြဲတဲ့တရားလို့လည်းပဲရှုမြင်သင့်တယ်ဒုက္ခသင်ရလို့လည်းရှုမြင်သင့်တယ်ရောဂမူလယောဂကြီးနဲ့တူတယ်လို့လည်းရှုမြင်သင့်တယ်ခန္ဓာအနာအနာပေါက်လာတဲ့အနစိညာနဲ့တူတယ်လို့လည်းရှုမြင်သင့်တယ်တန်လသူ့ဝင်နေတဲ့ညောင်ညောင်များနဲ့တူတယ်လို့လည်းပဲ ရှုသင့်တယ်အာဘာရတရားတစ်ခါဖြစ်ပေါ်တဲ့အပြာနာစရှိသောအနာများနဲ့အနာယောဂများနဲ့တူတယ်လည်းပဲရှုသင့်တယ်သုံးညပုဂ္ဂိုလ်တ attva မှာစိတ်နေတဲ့သဘောတရားပဲဒီလိုလည်းရှုသင့်တယ်ပါလောကမန္တန်ပျက်စီးလွယ်တဲ့တရားလိုလည်းရှုသင့်တယ်အနတ္တအတ္တမဟုတ်တဲ့သဘောတရားပဲလို့လည်းရှုသင်တယ် ဒါဝိပဿနာရှုဖို့မြတ်စွာဘုရားဟောတာရုပ်ဟာမမြဲတဲ့တရားပဲလို့ဒါလည်းသိနေတာပါပဲရုပ်ဆိုတာဒီအဲ့ဒီပရပိုက်ဟာသောသောတုန်းကဒီလိုရုပ်တင်တာနေဘာမှသင်ကြားထားတာမဟုတ်ခုကာလလူတွေကတရားအားထုတ်တဲ့နှလုံးသွင်းတယ်ဆိုလို့ရှိရင်အဲပညာနဲ့ပရမတ်နဲ့ကွဲရအောင်မယ်ဘယ်လိုလို့ဆိုတာပညာပရမတ်ကပညာပရမတ်ခွဲတာလေ့လာထားတဲ့ပုဂ္ဂိုလ်တွေက အဲဒါတွေကကိုကိုတခါလေးကိုမူတည်ပြီးတော့သူများတွေကိုသူများတရားထုတ်တာတွေဝါဒတွေဖြတ်ချင်တော့အဲ့ဒါလိုလုပ်တယ်ပရမပညာကျုပ်ကကွဲအောင်မှလိုလာတာပေါ့ပရိစ္ဆသမုပ္ပါဒဆိုတာလည်းသိအောင်မှရုပ်တရားနာတရားတွေလည်းစောစောကတည်းကခွဲရအောင်မှစသည်ဖြင့်ပေါ်လိမ့်တာကိုတတိတမြတွေကိုအခြေခံပြီးတော့ဒီလိုပြည့်စုံမှတရားထုတ်လို့ဖြစ်တဲ့ဆိုပြီးအကျိုးကပြောကြတယ်မြတ်စွာဘုရားကတော့ဒီလိုမဟုတ်ပါဘူးလာတဲ့ပုဂ္ဂိုလ်တွေသိဥစ္စာပညာပရမခွဲမဟုတ်ဒီလိုမဟောပါဘူးဒီလိုပဲယုတ်တရားနာတရားတွေ တဲ့ရင်ဟောကြတာပဲဒီလိုကဟောတာပါပဲအဲယုတ်တရားတွေဟာမမြဲတဲ့တရားလို့ရှိရမယ်အကျဉ်းချင်းအပြင်ဆိုယုတ်မမြဲတာသူကသင်ကြားနေတာပဲယုတ်တွေဟာပထမငငယ်ရွယ်ကယုတ်ဟာအလားစားရွယ်ရွယ်ပြောင်းမရှိတော့ဘူးငငယ်တုန်းကလည်းမရှိဘူးဒီနေ့ကြားကြားမရှိတာတွေကတော့လိုက်ကြည့်မယ်ဆိုရင်စိတ်ပိုင်းနဲ့လိုက်ကြည့်ရင်သွားဆိုငငယ်ငါပုတ်တဲ့သွားဟာတော်တော်ကြီးလာတဲ့ကောင်မရှိဘူး သဘင်တွေကလည်းငယ်တို့ကပေါက်နေတဲ့သဘင်တွေကခဏခဏရိတ်နေရတာဒါတွေမရှိဘူးအဲ့ဒါတွေလိုပဲသိဉ္စီပိုင်းတွေကလည်းဒီလိုပါပဲမရှိဘူးကြောင်းလဲကုန်တာအဲလူအိုကြီးဖြစ်လာတဲ့ခါကာလကျငငယ်ရွယ်ရွယ်ကပြူပြူရွယ်ရွယ်ကရှိတဲ့ရုပ်တွေဘာမှမရှိတော့တမျိုးဖြစ်တာနောက်ဆုံးသေးသည်သေးတဲ့ခါကာလကျတော့လုံးလုံးကိုမရှိတော့တာပဲဟိုတုန်းကအသက်ရှင်နေဆုံးကရှိတဲ့ရုပ်ကောင်းရုပ်သားမျိုးတွေဘာရှိတော့အကုန်လုံးပြောက်သွားသေပြီးတဲ့နောက် မီးနဲ့ရှို့လိုက်မယ်ဆိုရင်တော့မကြခင်အတွင်းပြာကျပြီးတော့ဘာမှကိုမရှိတော့ဘာဘူးပြာပဲရှိတော့ဒီပြာတွေကလည်းအမှုမှုဖြစ်ဖြစ်ဖြစ်မြေကြီးဝသာဖြစ်ပျောက်ပြသွားတော့တာမြေကြီးတွေမြုပ်ထားမယ်ဆိုလို့ရှိရင်လည်းအဲ့ဒီဥစ္စာအကြီးကြီးအသားတွေကပုတ်ပွားရိပြီးတော့ပျက်စီးသွားအယိုးကြအယိုးကလည်းတစ်ဖြည်းဖြည်းဖောင်းသွားဆွေးမြေ့ပြီးတော့အမှုမှုနေဖြစ်ပြီးဒါလည်းပျောက်ပြသွားတာဘာမှမရှိတော့ဒါတော့ရုပ်တရားမမြဲဘူးဆိုတာကြမ်းမြင်အားဖြင့်အဲ့ဒါလို့သိရပါတယ် အနုစိတ်အားဖြင့်တော့ကဝိပဿနာရှုတဲ့ပုဂ္ဂိုလ်တွေမှာသင်ကြားတယ်ယုတ်တရားတွေဒီတိုင်းတိုင်းရှုရတာကိုယ်တယ်ဆိုရင်ရှုဆန့်တယ်ဆိုရင်ရှုလှုပ်တယ်ဆိုရင်ရှုသွားတယ်ကြွတယ်လှမ်းတယ်ချတယ်ဆိုရင်ရှုရှုတဲ့ရှုတဲ့ယုတ်တရားလေးတွေကသူ့ခိုက်တာလည်းသူအသေးသေးဖြစ်နေတာလေးတွေပဲအဲ့ဒါလေးတွေတွေ့တော့အနိစ္စမမြဲတဲ့တရားပဲဆိုတော့သိရအဲစိတ်ကြည်ပြည့်ကြည်နဲ့ရှင်းမပြတ်မှုကနှိမ့်ဆက်ရင်တော့ဒုက္ခပဲကောင်းတဲ့တရားမဟုတ်ဘူး အားကိုးစရာတရားမဟုတ်ဘူးဖြစ်ပြီးရင်ပြက်သွားတာဘာမှအသုံးမကျတဲ့တရားတွေပဲဆိုတာကျွေးရှင်တယ်လို့လည်းသိရတယ်။နောက်အနိစ္စဒုက္ခရောဂဂါဏသံလဒါတွေကဒုက္ခလက္ခဏာတွေပါပဲ။နာယောဂကြီးနဲ့မူလကသွက်ကနေတဲ့နာယောဂနဲ့တူတယ်တဲ့မူလကနာယောဂတခုသွက်ကနေအဲ့ဒီနာယောဂကနေတော်ကြလို့ရှိရင်တစ်မျိုးတစ်မျိုးဖြစ်တယ်။ကြားဖြားလိုက်နားလိုက်ကောင်းကြိုက်လိုက်ဘာဖြစ်လိုက်ညာဖြစ်လိုက်အဲ့ဒီယောဂကထထလာတဲ့အခါ ဒါလေးစိတ်ကူးလိုက်လို့ငြိမ်သွားကြလို့ရှိရင်ဒီသာထိုင်တာတော့ရှိတော့ဒါပေမဲ့လို့မူလာယောဂကမပြောက်ဘူးအဲ့ဒီမူလာယောဂနဲ့လည်းတူသေးတယ်ဒီယုတ်ကြီးဟာဒီယုတ်ကြီးလိုပဲဒီလိုယောဂတွေဖြစ်နေတာယုတ်မရှိရင်ပဲယောဂဖြစ်နေတော့အဲ့တော့မူလာယောဂနဲ့တူသေးတယ်အနစိမ့်အနစိမ့်ပေါက်နေတဲ့ဂန္ဓာအိုင်မာကြီးများနဲ့လည်းတူသေးတယ်ဒီအနစိမ့်ဟာအနာကြီးပေါက်လို့ရှိရင်ဖြင့်တွေးတွေကြည်တွေနဲ့မန်းနေနဲ့နာကျင်ကြိုက်ခဲဒုက္ခရောက်နေတာပဲဒါလိုပဲဒီယုတ်ကြီးရှိတဲ့အတွက်ယုတ်မိပြီးဒုက္ခတွေမျိုးမျိုးဖြစ် တန်လညညောင်စုနေတာနဲ့လည်းတူတဲ့တဲ့ညောင်လေးရစုနေတော့မြဲမြဲမြဲမြဲနဲ့သားတဲ့ဖြစ်နေနှုတ်လို့လည်းမရခဲ့တာပဲသူစားခံခဲ့အဲဒါလိုပဲဒီရုပ်ဆိုတာကြီးကလည်းပဲကိုယ်ကိုယ်ရဲ့အတွင်းဝင်တာထုတ်ပြလို့မရှိမကောင်းမှုဆိုပေမဲ့လည်းအကယ်ကြီးပဲသူကဘယ်နှမလှုပ်ပြလို့ဖြစ်တာမဟုတ်ဘူးညညောင်စုနေတာနဲ့လည်းတူတယ်တဲ့ရုပ်ကိုကြီးကအကမကောင်းမှုနဲ့လည်းတူတယ်မကောင်းမှုကမကောင်းကျိုးပေးတယ်လို့ပဲရုပ်ကိုကြီးကလည်းမကောင်းကျိုးမကောင်းကျိုးကိုပေးတတ်တယ် မကောင်းတာတွေဟူသမျှရုပ်ကိုကြီးရှိလို့ပဲရုပ်ကိုမရှိလို့ရှိရင်မကောင်းတာတွေမဖြစ်နိုင်ဘူးတတဝါတွေတယောက်တယောက်နိုင်ငံနိုင်ငံတွေတကြဖြတ်ကြနှိမ့်ဆက်ကြရုပ်ရှိလို့ရုပ်မရှိရင်ဘယ်နှိမ့်ဆက်နိုင်လိမ့်မှာတော့အပူနဲ့အေးနဲ့ထိပြီးဒုက္ခတွေဖြစ်ရတယ်ဆိုတော့ရုပ်ရှိလို့နားလည်းဖြားတယ်ဆိုတော့ရုပ်ရှိလို့အဲဆာလောင်မိုးသိဒုက္ခတွေရောက်ရတယ်ဆိုတော့ရုပ်ရုပ်ရှိလို့အသဇာယာကရုပ်မရှိလို့ရှိရင်ဒုက္ခတွေတွေ့စရာအကြောင်းမရှိဘူးသူကရုပ်ရှိနေတဲ့အတွက်ဒီဒုက္ခတွေတွေ့နေတယ်ဒါတော့ ဒီယုတ်တရားအာဘာရအနာကြီးနဲ့တူတယ်ဒီလိုလည်းပဲသိရမယ်ပရသူစိမ့်သူစိမ့်ပြင်ပနဲ့လည်းတူတယ်ကိုသူရင်သားရင်ဤကောမောနမရင်ရှိရှိငငယ်ညီညွတ်ရှိတဲ့ပုံကိုယ်တွေဆိုလို့ရှိရင်အာတူတူငဲ့ညာခြင်းရှိပြောရင်ဆိုရင်ဖြင့်ရင်နားထောင်အဲရုပ်ကိုယ်ကြီးအဲဒဇိမ့်ပြင်မတွေဆိုလို့ရှိရင်အဲ့ဒီလိုမဟုတ်ဘူးကိုယ်နဲ့ အထင်မသိတဲ့ပုဂ္ဂိုလ်သတိပြင်မှာလည်းဖြစ်နေတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာငဲညာခြင်းမရှိဘူးပြီးတော့သုံးတရားအကြောင်းရှိလို့ပြောလဲနားမထောင်ဘူးဘာဆိုင်လို့လဲမောင်းလို့နားထောင်ရမလဲဒီလိုကိုအဲ့ဒီလိုပဲရုပ်ကိုကြီးရလည်းပဲတဲ့ကိုယ်အလိုတိုင်းဘာမှဖြစ်ဘူးပြောလို့ဆိုလို့မရကိုကပေါ်ပါပါကျမ်းကျမ်းမှာမှဖြစ်ခြင်းပါလေဆိုလဲမဖြစ်နုနုပြေပြေလေးနေခြင်းပါလေဆိုလဲမဖြစ်ဘာမှလုံးလုံးဖြစ်ဘူးတဲ့ကိုယ်စကားနားမထောင်ဘူး အဲဒါသဇင်းပြမနဲ့ဉာဏ်ုံနဲ့တူးနေတာပဲတဲ့ရုပ်ကိုကြီးဟာဒါယောဂဝေဒနာတွေဖြစ်တဲ့ခါမှာပူပြီးတာပဲကျမ်းမာနေတဲ့ပုဂ္ဂိုလ်ကတော့သိမပြီးဘူးအဲယောဂဝေဒနာဖြစ်တဲ့ခါသိတယ်အိုမင်းအိုမင်းကြီးအိုမင်းနေတဲ့ခါအိုနာတွေဖြစ်နေတဲ့ခါကျတော့သိတယ်ဒါကြောင့်ပရသူသိပြမနဲ့လည်းတူတယ်တဲ့ပါလောကအမတန်ပျက်စီးလွယ်တဲ့တရားပဲသက်ဆိုင်ရာ ဆန့်ကျင်မဲ့အကြောင်းနဲ့တွေ့လို့ရှိရင်သူကချက်ချင်းပြောက်ပြောက်ပြက်သွားနိုင်တာကိုပျက်စီးတတ်တဲ့တရားပဲနေမကောင်းတိုင်းမကောင်းဖြစ်ပြီးတော့လည်းပြင်နိုင်ပြက်နိုင်တဲ့လိမ့်ပြပြီးတော့လည်းပဲပြင်နိုင်ပြက်နိုင်တဲ့စသည်ဖြင့်ပေါ်လေသူကပြက်နိုင်တဲ့ဟာတွေအကြောင်းနဲ့အများကြီးရှိပါတယ်သုံးညအတ္တမှာစိတ်တယ်တဲ့ဒါကတော့တရားထုတ်မှသိကြသိမယ်ရုပ်တွေရှုတဲ့ခါကာလကြတော့ကိုယ်လိုတိုင်းဖြစ်နိုင်တဲ့သဘောမတွေ့ရတော့အတ္တဆိုတဲ့ဘာမှမရှိဘူးသဘောတရားမျှပဲဆိုတာတွေ့ရတယ် အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အနတ္တတရားပဲအဲ့ဒါအချင်းချင်းဝါချင်းတော့နေသဒုက္ခအနတ္တပါပဲဟောအလုံး၁၁ခုရှိပါတယ်အဲ့ဒီလိုရှိရမယ်အဲ့ဒီလိုရှိလို့မြင်လို့ရှိရင်ဒီရုပ်ကိုယ်နဲ့စပ်ပြီးတော့နှစ်သက်သာရတဲ့သန္တာယာကဆိုတဲ့တရားပယ်နိုင်ပါတယ်တဲ့ဒါမှမဟုတ်ရင်တော့ဒီရုပ်ကိုကြီးပေါ်သန္တာယာကတဲ့ရှင်ကိုကိုနဲ့ကိုကသာယာနေကိုကိုသာယာမှတော့သူများကိုယ်တွေလည်းသာရတော့တာပဲသဘောကျတယ်အင်းကောင်းတယ်လေ ကိုယ်ကိုယ်တောင်မှမตายရဘူးဆိုရင်သူများကိုယ်တွေလည်းตายရကြမရှိဘူးအဲဒီတော့အဲဒီခန္ဓာရာကပယ်နေအထုအမဲတဲ့အဲ့ဒါပြီးတော့မြတ်စွာဘုရားကဝေဒနာနုပါဒနာကမ္မထံကိုဟောတယ်အဲ့ဒီဝေဒနာဝေဒနာစသုံးမျိုးရှိတယ်ခံစားမှုဟာဒုက္ခချမ်းသာတဲ့သဘောကောင်းတဲ့သဘောကတစ်မျိုးဒုက္ခဆင်းရဲတဲ့သဘောမကောင်းတဲ့သဘောကတစ်မျိုးအနတ္တအဲအဲဒုက္ခဒုက္ခဒုက္ခ အဒုက္ခမဒုက္ခဥပိ္ပခါပေါ့။ဆင်းရဲမှုချမ်းသာမှုအလယ်အလတ်သဘောကလည်းသုံးမျိုးရှိတယ်။အဲ့ဒါတွေကိုအခုသတိပုဂ္ဂိုလ်ရဲ့နေရာပြင်တော့ငါသူပုဂ္ဂိုလ်တ attva လို့ဒီလိုထည့်နေတာပေါ့။မြင်လို့ကြားလို့နားလို့စားလို့တွေ့ထီလို့သိကုစဉ်းစားကြံစည်လို့ကောင်းတာလေးတွေရှိတယ်။ဒါလေးတွေကငါပဲ။မြင်လို့ကောင်းတာလည်းငါပဲ။ကြားလို့နားလို့စားလို့တွေ့ထီလို့ကောင်းတာလည်းငါပဲ။ ဒီကုသနာကြံစီလို့ကောင်းတာလဲငါပဲလို့အောင်းမိမကောင်းမြန်တော့လဲမကောင်းတာလဲငါပဲလို့ထင်တယ်မကောင်းတဲ့ကောင်းအလယ်လားဖြစ်နေတာတွေရှိတယ်အဲဒါလဲငါပဲလို့ထင်တယ်မာနတာငါမဟုတ်ဘူးခံစားမှုသဘောတွေပဲဝေဒနာတွေပဲအဲဝေဒနာ၃မျိုးရှိတယ်အဲဒီဝေဒနာ၃မျိုးဟာလည်းမမြဲဘူးဆိုတာသိအောင်မြတ်စွာဘုရားကဝေဘာပြီးတော့ဟောတယ်အဲဒီဝေဒနာဒုက္ခဝေဒနာဆိုတဲ့ကောင်းမှ ကောင်းစားချမ်းသာမှုလေးဖြစ်နေတဲ့အခါမှာဒုက္ခဆင်းရဲမရှိဘူးဟုတ်တယ်ကိုယ်ရဲ့စိတ်ထဲကောင်းနေတဲ့အခါမှာဆင်းရဲမရှိဘူးအလယ်လာဥပ္ပခါလည်းမရှိဘူးဒါတော့ဝိပဿနာတရားရှုမှဖြစ်တော့မယ်ဒီတာမညပုဂ္ဂိုလ်တွေနေရာချင်းဆိုလို့ရှိရင်ကောင်းနေတော့လည်းမကောင်းတာဖြစ်တယ်ထင်မြင်လဲထင်နေမှာတာမညပုဂ္ဂိုလ်တွေနေရာချင်းကိုက အတွေ့အထိသုံးနေရာကိုနှိမ့်သက်သားရနေတော့ဒီတဲ့စိတ်ကြက်စာတွေလည်းဝิญဉ်ဝင်လာမှာပေါ့ပြီးတော့ကိုယ့်ရဲ့စိတ်ပိုင်းတစ်ခုကရတာတော့နာတာတော့တစ်ခုခုပေါ်ခြင်းလည်းပေါ်လာမယ်အဲဒီတော့ကောင်းတာနဲ့မကောင်းတာနဲ့တစ်ကြိမ်နဲ့ဖြစ်နေတယ်ဒီလိုလဲထင်ချင်းထင်မယ်အဲ့ဒါဒီလိုမဟုတ်ဘူးကောင်းနေတဲ့အခါကောင်းတဲ့သဘောဒုက္ခဝေဒနာလေးသာရှိတယ်ဒုက္ခနဲ့ဥပ္ပခါမရှိဘူးအဲတရားထုတ်တဲ့ပုဂ္ဂိုလ်တွေမှတရားသိတယ်အဲဒီဒီကနခဗရပိုက်ကတော့သူက တရားနာနေတဲ့အတွင်းမှာနားလည်ရမယ့်ပုဂ္ဂိုလ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်မှမြတ်စွာဘုရားဟောတာတွေသူကသဘောပေါက်နားလည်တယ်အဲဟောရင်ဟောရင်နဲ့သူနှလုံးသွင်းကြည့်တော့အဲ့ဒါလေးတွေကတစ်ပိုင်းတစ်ပိုင်းရှင်းလာသူသိတယ်ပါရမီရှိတဲ့ပုဂ္ဂိုလ်ကလောလောနဲ့သိပါတယ်အဲ့တော့မိတော့ဒုက္ခကိုယ်ရဲ့စိတ်ထဲမှာဆင်းရဲဖြစ်နေတဲ့ခါလဲဒုက္ခသာရှိတယ်ဒုက္ခဥပေက္ခမရှိဘူးအဲအလယ်လဥပေက္ခဖြစ်နေတဲ့ခါလဲဥပေက္ခသာရှိတယ်ဒုက္ခနဲ့ဒုက္ခမရှိဘူး တခုချင်းဖြစ်နေတာပဲလို့ဟောတော့တခုချင်းဖြစ်နေတာသူကသဘောပေါက်ဒါမှအလို့ပုဂ္ဂိုလ်တွေဆိုရင်ဒီလောက်နဲ့နားလည်ဖို့ခရင်ပါတယ်ဟိုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေတောင်မှဝိပဿနာညာတော်ရင့်လာမှဒါလေးတွေပေါ်လာတယ်ဒုက္ခလေးဖြစ်နေတဲ့ကဒုက္ခမကြည့်ဒုက္ခဖြစ်နေတဲ့ကဒုက္ခမကြည့်ဘူးဥပ္ပခါတောင်သာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကိုယ်ပဲပြပြသိမပြီးကြဘူးအမှန်တန်ကိုဝိပဿနာထက်သန်နေတဲ့ခါမှသိတယ်ဥပ္ပခါလဲလာသဘောလေးအဲဒီဝေဒနာသုံးပါးတစ်ခုစီတစ်ခုစီဒုက္ခိတနဲ့သူဖြစ်နေတယ်ဆိုတာသိလာတော့မြတ်စွာဘုရားက ဒုက္ခပိခောဧကိဝေဒနာဝေဒနာအနိစ္စသင်္ခတာသစ္စာသမုပ္ပန္နာခယဓမ္မဝယဓမ္မဝိရာဂဓမ္မនិရောဓဓမ္မဧကိဝေဒနာဧကိဝေဒနာဒုက္ခပိခောဝေဒနာဒုက္ခဝေဒနာသည်နိအနိစ္စမမြဲသောတရားတွေတခုချင်းတခုချင်းဒုက္ခိတဖြစ်နေတယ်ဆိုတော့မမြဲဘူးပေါ့ဒုက္ခဖြစ်နေတော့ဒုက္ခမရှိဒုက္ခဖြစ်နေတော့ဒုက္ခမရှိဆိုတော့ဒါမမြဲတဲ့တရားအနိစ္စမမြဲတဲ့တရားပဲ သင်္ကတာပြုပြင်အပ်သောတရားတွေဆရာအကြောင်းတရားတွေကပြုပြင်တာဒုက္ခဖြစ်ဖို့ရာဟာသူ့ရဲ့အကြောင်းရှိတယ်အာယုံအကြောင်းကောင်းတဲ့အာယုံအကြောင်းလေးတွေရှိမိယတိယရှိအဲကောင်းတဲ့အာယုံအကြောင်းမိယတိယတွေအကြောင်းပြုပြီးတော့ကောင်းတဲ့ဒုက္ခလေးတွေဖြစ်တာကိုကိုယ်ရဲ့အတွေ့အထိကောင်းလေးတွေရှိတယ်အဲ့ဒါလေးတွေအကြောင်းပြုပြီးတော့ဖြစ်စိတ်ထဲမှာလည်းပဲစိတ်အာယုံကောင်းလေးတွေရှိတယ်အဲ့ဒါလေးနဲ့တွေ့ပြီးတော့မှဖြစ်အဲ အာယုံကောင်းရှိရမယ်အတွေ့ကောင်းရှိရမယ်မိယာတရားရှိရမယ်အဲဒီအကြောင်းလေးတွေအကြောင်းပြုပြီးတော့ဖြစ်လာတာတဲ့သင်္ခတပြုပြင်အပ်တဲ့တရားပဲမပြုပြင်မဲနဲ့အလိုလိုอืมပြီးနေတဲ့တရားမဟုတ်ဘူးအကြောင်းအားလျော်စွာအကြောင်းရှိမှဖြစ်ပေါ်လာတဲ့တရားပဲကောင်းငင်မှာလျှက်စည်းလက်သာလို့ခေါ်တယ်အကြောင်းရှိတဲ့ကလက်ကနေဖြစ်ပြီးကြောက်တာအဲဒါကြောင့်အိဋ္ဌမမြဲတဲ့တရားသင်္ခတပြုပြင်ရတဲ့တရားပရိစ္ဆာသမုပ္ပါဒ အကြောင်းတရားကိုစွဲပြီးတော့ဖြစ်တဲ့တရားပဲအကြောင်းရှိမှဖြစ်တဲ့တရားအဲခရဓမ္မဝရဓမ္မကုံသွားတဲ့သဘောပြက်သွားတဲ့သဘောပဲတဲ့ဒါတွေကတော့ဝိပဿနာရှင်းမှသိမှာအဲကောင်းတာလေးပေါ်နေရင်ရှုလိုက်ကြောက်တာရှုလိုက်ကြောက်တာမရှိဘူးအဲခရဓမ္မကုံကုံသွားတဲ့သဘောလေးဝရဓမ္မပြက်သွားတဲ့သဘောလေးဝိရာဂဓမ္မကြောက်ွယ်သွားတဲ့သဘောလေးនិရောဓဓမ္မချုပ်သွားတဲ့သဘောလေးပဲ ဒါဒုက္ခရောအထောတုဒုက္ခလည်းပဲဒုက္ခပိခော အကိဝေဒနာဝေရဏအနိစ္စသင်္ကတသစ္စာသမုပ္ပါဏခရဓမ္မဝရဓမ္မဝုဒ္ဓကဓမ္မနိရောဓဓမ္မဒုက္ခဝေဒနာဆိုတာလည်းဒီလိုပဲအနိစ္စမမြဲတဲ့တရားပဲဒုက္ခလေးတွေရှင်ရှင်နဲ့ကြောက်ပေါ်တော့တာသင်္ကတပြုညာတဲ့တရားဆံရအကြောင်းလေးတွေရှိမှဖြစ်သစ္စာသမုပ္ပါဏအကြောင်းဆွဲမိပြီးတော့ဖြစ်တဲ့တရားအဲခရဓမ္မကုံတတဲ့သဘောဝရဓမ္မပြတ်တဲ့သဘောဝိရာဂဓမ္မ ပြက်ပြယ်ရတဲ့သဘောနိရောဓဓမ္မချုပ်တတ်တဲ့သဘောပဲဒါဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာဒုက္ခတွေရှိရထင်ကြပါတယ်ညောင်းတယ်ညောင်းတယ်ကြောက်တာပူတယ်ပူတယ်ကြောက်တာနားတယ်နားတယ်ဒါဖြစ်ဖြစ်ဒုက္ခဝေဒနာတွေကမှန်ရင်မှန်ရင်ကြောက်တာသိတဲ့ကဖြစ်တဲ့ဒုက္ခဝေဒနာတွေရှိတယ်သိပြတာနှလုံးမသားတာဒါအရေးကြီးတယ်လို့သာကိုမကြိုက်တဲ့အာယုန်နဲ့တွင်စိတ်ကညစ်တတ်တယ်စိတ်ညစ်စရာအကြောင်းမှရှိတော့ထက်သားသူဆိုတာမညစ်ပါနဲ့ဆိုလို့မရဘူးစိတ်ကညစ်စရာကရှိနေတော့ညစ်တော့တာစိုးရင်ကြာရှိစိုးရင်လည်း လွန်စရာရှိလွန်တယ်ပူစရာရှိပူတယ်မရှိတဲ့ပုဂ္ဂိုလ်ကတော့အနေသာကြီးပေါ့သူစားမရှိတဲ့ပုဂ္ဂိုလ်ကတော့ဟိုဒါလေးဖြောက်ပြလိုက်ပါဘေးကပြောလို့ရတယ်ဘာလို့သူ့မှာသူ့မှာတွေ့တယ်ပဲကိုယ်တိုင်တွေ့လာပြီဆိုရင်ခက်တယ်သူစားဒါမလွယ်လာဘူးသူအဲတော့တရားလေးအထုထာမှာအင်းအဲဒီဆိုရင်ကုဆွေသားလေးတွေလုံးဆောသားလေးတွေစိတ်ပြက်သားစိတ်ညစ်သားလေးတွေထုလိုက်ရင်သူကအသေးသေးကလေးအလကားလားလုံနေတာပဲဒီအာယုံလေးပေါ်တဲ့ခါမှာဒီနှလုံးသွင်းဖြစ်လာဒီအာယုံမပေါ်တဲ့ခါအိပ်ပျော်နေတဲ့ခါရှိပါဘူး အိပ်ကျော်နေတဲ့အခါလုံးစုပ်ပူဆွေးဘာမှမရှိဘူးအိပ်ကျော်နေတဲ့အခါလည်းမဟုတ်ဘူးသိပြန်လည်းပဲအဲအကြောင်းမောင်ညီညွတ်နေတာလေးတွေရှောက်စဉ်းစားနေတဲ့အခါလည်းမရှိဘူးလူတယောက်နဲ့တကယ်ဟိုသူတို့အကြောင်းနဲ့ရှောက်ပြောနေအဲစိတ်ပြည့်စိတ်ညစ်စရာတွေမပါဘူးဆိုရင်အဲ့ဒီအတွက်မှဘာမှမဖြစ်ဘူးသူစားမင်းမဖြစ်တော့ဖြစ်နေတာအလုပ်တစ်ခုကိုကြိုးစားပြီးလုပ်နေရတဲ့အခါရှိအဲ့ဒီခါလည်းဘာမှမဖြစ်ဘူးသိရင်စိုးရင်ပူဆွေးမှုတွေမရှိဘူးစိုးရင်ပူဆွေးစရာအကြောင်းလေးကြားရပြီဆိုတော့သူစားချက်ချင်းဖြစ်လာတာပဲအစက ဒီမော ပြုတ်နေရကနေမဲ့ပြီးတော့သွားအောင်ဆိုတာဖြစ်လာတာလို့လားတော်တော့ကိုမျက်လက်ပြတာနဲ့တူးတယ်တော်တော်မကောင်းတဲ့တရားအဲဒီတော့အဲဒီဥစ္စာလေးချုပ်ပြီးတော့မှတ်ပြီးတော့ပြရတယ်အဲဒီဝေဒနာလေးတစ်ချက်တစ်ချက်မှတ်မှတ်ရင်ပျောက်ပျောက်သွားတာတွေ့ရအနိစ္စမမြဲတာတွေ့ရဥပ္ပခါလည်းထို့တူပဲဥပ္ပခါကတော့သိခဲ့ပါတယ်အဲဒီတော့အနိစ္စသင်္ခတသစ္စာသမုပ္ပါဏခရဓမ္မဝရဓမ္မဝိရာဂဓမ္မនិရောဓဓမ္မကြီးတယ်ပဲမမြဲတဲ့တရားတွေကြီးတယ်ပဲ အဲ့ဒါတွေရှုရမယ်ဧဝံပတ္တံအဂိဝေသနာသုတဝါရိယသာဝကောဒုက္ခသမိမ့်မိနိဗ္ဗာန်တိဒုက္ခသမိမ့်မိနိဗ္ဗာန်တိအာရုကမဒုက္ခသမိမ့်မိနိဗ္ဗာန်တိအဲ့ဒီခုပြောခဲ့တဲ့အတိုင်းဒုက္ခိတာနဲ့သူဖြစ်ပြီးပျောက်သွားတဲ့တရားလေးတွေသိရင်တဲ့ဒုက္ခဝေဒနာချမ်းသာတယ်ကောင်းတယ်ဆိုတာလေးလည်းပဲငြင်းငွေတော့တာပဲဘာမှအာမကိုရဘူးဒုက္ခိတာလေးသူဖြစ်ပျောက်သွားတာပဲ ဒုက္ခဆိုတဲ့သဘောလည်းပဲသူပြောကြဒုက္ခတော့စတယ်ညီငွေနေအဲဒုက္ခဆိုတဲ့သဘောဟာလည်းပဲရှိပြီးပြောက်သားပါမှအာကိုရတဲ့တရားမဟုတ်ပုဂ္ဂိုလ်သတ္တဝါငါမဟုတ်ဘူးစတော့ကဒုက္ခဆိုတာမကောင်းမှုသိပေမဲ့လို့ငါအနေနဲ့ဆိုတော့သူကငါအနေနဲ့ကဗာရမှုရှိသေးတာပေါ့ဒုက္ခမကောင်းမှန်းတော့သိတယ်ငါဆိုတဲ့သဘောလေးကခံနေတော့အဲ့ဒီငါလေးကတော့ဗာရမှုရှိတယ်သူကဒါကြောင့်မို့ဒီဒုက္ခလည်းတဏှာဒိဋ္ဌိတွေပြင်းတယ်ဒုက္ခမကောင်းမှန်းတော့သိတယ်မကောင်းဝင်မဲ့လည်းအဲ့ဒီဒုက္ခကငါလေးဖြစ်နေတော့ ဆွန့်လွတ်ဖို့ခရင်တယ်ဥပမာအားဖြင့်ကိုယ်မှအနာကြီးပေါက်နေတယ်ဆိုတာဒီအနာမကောင်းမှတော့ဒီလားမကောင်းမှဒီဒီနာကြီးဒါနဲ့လှီးပြလိုက်ပါလားဒီလိုလှီးပြလုံးပြဘူးသူကငါဖြစ်နေတယ်မျိုးစားဟွန်းကြက်နေငါဖြစ်နေတော့လှီးပြလို့လည်းမဖြစ်ဘူးသူကအဲဒီလိုပဲဒုက္ခမကောင်းမှတော့သိတယ်မကောင်းမှသိတယ်လို့ငါဆိုတဲ့အစွဲလေးကရှိနေတော့ဒီမှာตายမှုလည်းရှိတယ်ဒိဋ္ဌိကလည်းရှိတယ်တဏှာဒိဋ္ဌိစွဲ အဲဒါကြောင့်မို့ဒုက္ခဝေဒနာရှိပါလားတချို့တချို့ဓမ္မထာဆရာလို့တရားဟောပြီးတော့နေတဲ့ပုဂ္ဂိုလ်တွေကျောင်းသားတွေလည်းရေးထားတာတွေ့ပါတယ်အင်းဒုက္ခကြောင့်ဝိပဿနာမရှိပါဘူးဆိုပြီးတော့သူစိတ်ကူးနဲ့သူရေးမှရေးပါပဲဘုရားဝေဒနာသုံးခုလုံးဟောဖို့ရအကုန်လုံးဝေဒနာသုံးခုလုံးဝိပဿနာရှိဖို့ဘုရားဟောထားတာလို့ဒုက္ခဝေဒနာရှိဖို့မလိုပါဘူးတဲ့မရှိတော့ဒုက္ခဝေဒနာရှိရင်အကုသိုလ်ပဲဖြစ်အောင်မလို့လို့သူကလိုလို့ဆိုတာ ဘယ်ဟုတ်မလဲဒုက္ခဝေဒနာလည်းတဏှာလေးတွေဖြစ်နေတာဝိပဿနာမရှိရင်ငါဆိုတဲ့ဆွဲလာတဲ့တဏှာလေးတွေဖြစ်တော့ဒီဥစ္စာရှိရတယ်အဲဥပ္ပကဝေဒနာလည်းထို့တူပဲအာဖြစ်ပြနေတာလေးတွေတွေ့ရတော့အဲ့ဒီမှာနိဗ္ဗာန်နဲ့ညီငွေ့တယ်တဲ့ဒီဟာတွေဟာတခုမှငါမဟုတ်ဘူးကောင်းနေတာလည်းငါမဟုတ်မကောင်းနေတာလည်းငါမဟုတ်အလဲလားဖြစ်နေတာလည်းငါမဟုတ်အာကိုစရာဘာမှမရှိဘူးဒုက္ခိတာနဲ့သူဖြစ်ပြီးကြောက်နေတာကြီးတယ်ပဲ မြင်တော့နိဗ္ဗာန်တည်းညီငွေဤညီငွေတော်ပါဖြစ်တော့နိဗ္ဗာန်နာဝိရဇတိညီငွေတော်ကိုတမဲ့กินသွားတယ်တဲ့တမဲ့ကွင်းဆိုမဲ့ညာဖြစ်တာမြတ်စွာဘုရားဝိပဿနာညာသင်ကတော့ညာနဲ့ထားတယ်များများမရှိဘူးညာဆိုပါတော့လေကွာဧဝံပတ္တဤလိုမြင်သည်ဆိုတာကအဲ့ဒီကအနိစ္စဒုက္ခအနတ္တမြင်တာကတစ်ချက်နိဗ္ဗာန်တည်းညီငွေဆိုတာလေးကတစ်ချက်ဒီမှာညာရှိတယ်အဲညာပြီးရင်ပြင်နောက်တစ်ခါပါလာတော့တော့နောက်တစ်ခါတော့ဝိရဇတိတမဲ့กินကြီးတော့မဲ့ရောက်သွားသူကတော့ညာနည်းနည်းပဲဘုရားလည်းလို့ဟောတာ ဒါပေမဲ့လို့ဒီရင်အသေးစိတ်တွေကရှိတယ်ဘုရားကအချင်းညို့ဟောလို့အဲကြောင့်မို့ဧဝံပဒဤလိုမြင်တယ်ဆိုတာကိုအချိန်မြစ်ကစပြီးနာယုတ်ပိုက်ချသိရမယ်အကြောင်းကျိုးသိရမယ်အကြောင်းကျိုးသိပြီးတော့မှနေသဒုက္ခအနတ္တသိရမယ်အဖြစ်အပျက်ဥရိယပြနဲ့သိရမယ်သိပြီးတော့မှအပြက်တွေကိုမြင်ရမယ်ဒါသူဧဝံပဒတွေကပါတဲ့ဥစ္စာတွေအဲဒီအဲ့ဒီလိုမြင်တော့မှကြောက်မဲ့ဖွဲ့ဘေးထင်လာနေပင်တည်းညီးငွေဆိုတာလည်းပဲအလကားညီးငွေတာမဟုတ်ဘူးကြောက်စရာကောင်းတဲ့ထင်မှညီးငွေတာ အဲကြောက်ကြမကောင်းပြောကြကောင်းတယ်ဆိုပဲညီဝေရင်မှာတော့အဲကြောက်ကြကောင်းတယ်ထင်တယ်အပြစ်မြင်တယ်အဲ့ဒီမှာညီငွေလာတာကိုညီငွေယုံတဲ့လည်းမပြီးသေးဘူးသူကညီငွေပြီးတော့ကိုလုံးမြောက်ခြင်းတဲ့ဟာလည်းရှိရမှာညီငွေမှာတော့လုံးမြောက်ခြင်းတာပဲလုံးမြောက်ခြင်းတော့လည်းလုံးမြောက်အောင်အားထုတ်တာတွေကရှိရတယ်သိသင်္ခါညာဆိုတာရှိရတယ်လုံးမြောက်အောင်အားထုတ်တော့လုံးမြောက်ပြီးတော့အဲအညီမျှရှုနိုင်တဲ့လေးလေးရှုနိုင်တဲ့သင်္ခါရုပ္ပခါဆိုတဲ့သဘောကလည်းရှိရသေးတယ်အဲ့ဒါတွေအကုန်လုံးစုပေါင်းမြတ်စွာဘုရားနိဗ္ဗာန်ရဲ့ဒီတလုံးနဲ့ဟောတာတယ်ဟော အဲဒီတော့သင်္ဃာရုပ္ပခါကနေပြီးနိဗ္ဗာန်လေးတည်ဖြစ်လိုက်တော့ဝိပဿနာညာအဲဒီရင့်တံပြီးဩဒနာဂါမိနေလိုက်တဲ့အခါဝိရဇတိမဲ့ရောက်သွားတာကိုဒီမှာဂုတ္တရူတွေပါတယ်လည်းမပါဘူးအဲဒါပဋ္ဌာန်းအသေးစိတ်ဟောတဲ့ခါကြောင့်မြတ်စွာဘုရားပဋ္ဌာန်းကြတော့ပါပါတယ်အဲဒီဂုတ္တရူတွေအနုလုံးအနုလုံးတွေပါတယ်ပါတယ်လည်းအဲဝိရဇတိတမဲ့ကင်းဝိရာဂဝိမု स တိတမဲ့ကင်းနဲ့မဲ့ဖြစ်လို့ရှင်ဝိမု स တိလွံ့မြောက်သွားလေတော့ဤ ကိလေသာမှလွတ်သွားပြီအာသောတွေမှလွတ်သွားပြီတဲ့စိတ်ကလေးကဝိမု ക്ത တမေဝိမု ക്ത မိတိညာနာဟောဒီလွတ်မြောက်လို့ရှိရင်လွတ်မြောက်သွားပြီဆိုတာကိုယ့်အကိုသိတယ်လို့ရင်လုံးကိုယ့်အကိုပဲသိတာပေါ့တရားဆိုတာကိုယ့်အကိုပဲကိုတွေ့တဲ့ဥစ္စာသိတာပေါ့ဒါကအရဟတမေအရဟတဖို့ကိုပြောတယ်အဲအရဟတမေအရဟတဖို့မဟုတ်လည်းပဲအထိုက်တဲ့လောက်တော့သိပါသေးဟိုဒေသနာနည်းတယ်လားမသိတာကိုဖြစ်ပုံလေးကတော့သိတယ်လွတ်မြောက်သွားရင်လွတ်မြောက်သွားနေခါရအာယုန်ကလွတ်ပြီးတော့ထွက်သွားတယ်လွတ်မြောက်သွားရင်လွတ်မြောက်သွားပြီဆိုတာသိတယ် မုဒ္ဒသမုမုဒ္ဒမိတိညာဏဟောတိခိနာသာတိဥတိတမြမစရိယကရံကရဏိယနာပြံဣထတနာတိပဇာနာတိအဲဘဝတိပြခြင်းကုန်ပြီအဲကျင့်သုံးခြင်းလည်းကိစ္စပြီးပြီပြုပဲကိစ္စတွေလည်းအကုန်လုံးပြီးပြီအဲနောက်တစ်ခါဒီကိစ္စတွေပြုစရာမရှိတော့ဘူးလမ်းဆုံးပြီဆိုပြီးတော့သင်ញင်ဆုံးဖြတ်ပြီးတော့ပြီးပါတယ်ဒါကယဟနာဖြစ်ပြီးပြစ္ဆောကနာညာဖြစ်ပုံကိုပြတယ်အဲဒီလိုဟောလိုက်တော့ တရားနာနေတဲ့ဒီကနခပါရပိုက်ကသောတာပန်ဖြစ်သွားတယ်ဘုရားကတော့ယဟနာကျင့်ဟောတာသူကသောတာပန်လောက်ပဲဖြစ်ပါတယ်သောတာပန်လောက်ဖြစ်ရှင်သာရိပုတ္တရာမြတ်စွာဘုရားရက်ခပေးနေနောက်ကနေပြီးတော့မတ္တရသူသူကရှိကတရားနာနေရှင်သာရိပုတ္တရာမြတ်စွာဘုရားနောက်ကရက်ခပေးအဲရက်ခပေးရင်ဒီဟောတဲ့တရားတွေနှလုံးသွင်းပြီးတော့လိုက်လာတော့အစကလည်းပဲရှင်သာရိပုတ္တရာဝိပဿနာတွေရှုနာပါအမှန်နိုင်နေတာသူကပထမဇန်ဝင်စားလိုက် ပထမဇန်ဝိပဿနာရှုလိုက်ဒုတိယဇန်ဝင်စားလိုက်ဒုတိယဇန်ဝိပဿနာရှုလိုက်အဲဒီလိုဝိပဿနာတွေအချင်းချင်းရှုနေတာမပြီး15ရက်အတွင်းမှာအဲလိုရှုနေပေမဲ့လို့အကြောင်းမညီသေးတော့ပါရမီကမြင်ရင်သေးအိန္ဒြေကမြင်ရင်သေးတော့ညာနာမဖြစ်သေးဘူးအဲဒီဒီကနကပြပိုက်ဟောတဲ့တရားကိုနာရင်းနဲ့မှအဲဒီနှလုံးသွင်းပြီးတော့ဒီမှာညာနာဖြစ်သွားတာကိုညာနာဖြစ်ပြီးတော့မြတ်စွာဘုရားကအစကဂိသကုတောင်းမှာဒီတရားဟောတာကအဲဒီကနေလည်းမြတ်စွာဘုရားဝေလူဝံကျောင်းတော်ကျွာ နေသဘုဒ္ဓနဲ့ဝိလူဝင်ကျောင်းတာဆိုတာသိမ့်မွေးပါဘူးတမိုင်တမိုင်ကြော်ကြော်လောက်တမိုင်တမိုင်လောက်ဝေးမလားမတောင်ပေါ်ကဆိုရင်တော့တော်ဝေးမှာပါတောင်ကြီးကဆိုရင်တော့နီးနီးပါပဲအဲဒါရာဇကျိုးမြို့ရဲ့အရှင်းမြောက်ဘက်ကဂိသကုတ်တောင်ဆိုတာရှိတယ်တောင်တောင်ကြီးတွေကလည်းဂိသကုတ်တောင်ဆိုမယ်တပိတောင်တွေလည်းဆက်နေပါလေဆက်ဆက်ဆက်ပါပဲသူကအဲဒီဂိသကုတ်တောင်ကအနောက်မြောက်ဘက်မှာဝေလူဝင်ကျောင်းတော်ဆိုတာရှိတာပဲဒီမှာအနောက်မြောက်နောက်မြောက်ဘက်ကြားတယ်လို့ဘုန်းကြီးကမှတ်ထားတာနောက်မြောက်ဘက်မှာဝေလူဝင်ကျောင်းတော်ဆိုတာရှိတယ် အခုတော့မြေရှိပါတယ်ပဲဘာမှမရှိတော့ပါဘူးဟိုတုန်းကဟိုတုန်းကဟာလေဟွန်းအဲ့ဒီမှာမြတ်စွာဘုရားကြွတာနေ့ကတဘူရဲလာပြီအဲ့ဒီခါမှာညာတော်ရစောစောပိုင်းကတော့သူ့နေရာနဲ့သူနေနေကြတာပါပဲအဲ့ဒီညနေပိုင်းကျတော့ညာတော်ရကိုယ့်နေရာကနေပြီးတော့ဟိုတောင်ကောင်းကဟိုခြုံကဟိုသစ်ပင်အောက်ကစသည်ဖြင့်ပေါ်တယ်အဲ့ဒါမြတ်စွာဘုရားကသူဝေးလာကြတယ်ဒါကညာနေတော့ဆို တရားကမဟုတ်ပါဘူးဟိုကယဟန်နေပါပဲဟိုကပုရဝေလကသွားမှုရှိသောယသိတထောင်ကဖြစ်လာတဲ့ယဟန္တာကတစ်ထောင်ရှင်သာရိပုတ္တရာရှင်မဂ္ဂလန်တို့ဤတပည့်ဖြစ်တဲ့ပြပိုက်တွေကဖြစ်လာတဲ့250နေရနေပါပဲနေရနေပဲဒီကြားထဲမှာတပည့်ညာနေကတော့နည်းနည်းပါးပါးရှိကျင်လည်းရှိပါလိမ့်မယ်နဲ့တူပါတယ်ဒါပေမဲ့လည်းစည်ရင်းထဲမှာစာထဲမှာစည်ရင်းမပေါက်ဘူးဒီဥစ္စာတွေအဲဒီတော့1250 အဲဒီမှာစုဝေးမိအရှင်မဟာမောက္ကလန်လည်းအဲဒီရောက်အရှင်သာရိပုတ္တရာကလည်းဆင်ញင်ကြည့်လိုက်တယ်မြတ်စွာဘုရားပဲကြွတော့ပါလေဆင်ញင်လိုက်တော့ဝေလူဝန်ကျောင်းတော်ရောက်လာတွေ့ရအဲမှာသူလည်းမြတ်ရှင်သာရိပုတ္တရာလည်းလိုက်သွားပြီးသံဃာစီဝေးအဲဒီသံဃာစီဝေးရတာဒီဂေါရမြတ်စွာဘုရားပထမဆုံးသာဝကတာဏိပါဒပဲတဲ့ဒီသာဝကတာဏိပါဒဆိုတာအင်္ဂါ၄ပါးရှိရတဘောရလာခြင်းတဘောရလာခြင်းနေ့ ဒါကြည့်ရမယ်နောက်ပြီးတော့ကြွလာတဲ့ယဟန်တော်တွေကအဲ့ဒီဘိက္ခုတွေကြည့်ရမယ်ဒိဋ္ဌမိတာပတ္တယဟန်တာတွေကြည့်ရမယ်ဘယ်တော့မှပြင့်ဖက်ရတာမဟုတ်အခုကလာလို့ဖိတ်စာတွေပါတွေကပြီးတော့စည်းဝေးယူရတာမဟုတ်သူတို့အလိုလိုကြွရောက်လာကြတာအဲ့ဒါကြည့်ရအဲ့ဒီတော့အင်္ဂါလေးပါညွတ်တဲ့ယဟန်တာစည်းဝေးပါပဲအားလုံးဖရာကလည်းပဲဖရာဆိုတော့ယဟန်တာပေါ့လေအကြီးဆုံးယဟန်တာပေါ့ ဒီပြင်ကရှင်သာရိပုတ္တရာရှင်မောကလန်တို့ဒါတွေကလည်းအကုန်လုံးယဟန္တာတွေအနန္တစင်ကြဲတဲ့အစည်းအဝေးကြီးပါပဲဒီလိုအစည်းအဝေးကြီးများခုနေဒီကဒကာဓမ္မတွေနဲ့တွေ့ရဘယ်တော့ကြီးညိုလဲကြမယ်ပြောနေတာသုံးစားอืมနန်းကြီးညိုစရာကောင်းပါပဲအဲ့ဒီအစည်းအဝေးကြီးမှာမြတ်စွာဘုရားဟောဝါဒပါတိမောဆိုတာဟောပါတယ်တဏှာကြီးကလည်းပြည့်တော်မှာပါလေတူတူပဲဟောရမယ်ဆိုတာဟောရခဏခဏဟောနေရိုးနေပါဟောဝါဒပါတိမောမြတ်စွာဘုရားဟောတယ် ဟန္တိပရမန္တဘောတိဒိဋ္ဌာနိဗ္ဗာနံပရမဝရန္တိဗုဒ္ဓနာယိပါပစီတောပရုပဂါတိနာသမနောဟောတိပရဝိဟိရိယံတောမြတ်စွာဘုရားဟောတယ်။အဲဒီမှာမြတ်စွာဘုရားကတရားပလင်မောကလက်ရဘက်ကရှင်သာရိပုတ္တရာလက်ဝဲဘက်ကရှင်မမောကလံဒီနောက်ကတော့ကျန်တဲ့ရဟန္တာတွေ1250ကိုတော်တွေအပြီးပြီးတခါတည်းကျိုးသေးသေး ထိုင်ပြီးတော့နေကြပါ။မြတ်စွာဘုရားဟောနေပုံအာယုံပြုညိုကြမနာကောင်းတယ်။ခန္တီပရမန္တဘောတိဒိဋ္ဌာနိဗ္ဗာနံပရမဝရတိဗုဒ္ဓနာယိပါဝစီတောပရုပါကတိနာသမနော ဟောတိပရဝိရိယံတောတိဒိဋ္ဌာချုပ်တီးခြင်းဟုဆိုသောခန္တီတိခာခြင်းသည်ပရမန္တဘောအမြတ်ဆုံးခြင်းပေ၏ သိခါခြင်းဟာအများဆုံးပဲတဲ့သိခါတယ်ဆိုတာအနိဋ္ဌာယုံမျိုးမျိုးတွေသိခါရတယ်ကိုလာပြီးတော့သူကအနောက်ကျက်ပေးတာတွေသိခါရတယ်ကိုလိုမရှိရတဲ့အတွေ့အထိအနိဋ္ဌာယုံနဲ့ရှိတယ်ကြားတယ်အနိဋ္ဌာယုံနဲ့ရှိတယ်မကောင်းတဲ့အာယုံတွေပေါ့လေမကောင်းတာတွေကိုလည်းအသိခံရလောကရင်လည်းပဲသိခံတာကတော့အကျိုးရှိပါတယ်သိခံနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်လူမုန်းတယ်မရှိဘူး သောသောကမတည့်နေတဲ့ပုဂ္ဂိုလ်လည်းနောက်ကြလို့ရှိရင်ဒါကြီးညိုတတ်တယ်ရိုးသူတွေဖြစ်တတ်တယ်ဒီမခံဘူးဆိုလို့ရှိရင်အစားကကြီးညိုနေတဲ့ပုဂ္ဂိုလ်တော့မကြီးညိုပဲဖြစ်တာတည်းဒီမခံတာလို့ရင်ဩဒီပုဂ္ဂိုလ်ကဒီမခံတာဘူးဆိုရင်ဒီပုဂ္ဂိုလ်တည်းမပေါင်းညင်ရဘူးအသိခံတာကတော့အကျိုးရှိပါတယ်တရားနဲ့ကတော့သိခံမှဒါကတော့သိခံပြီးတော့တရားထုံမှဖြစ်တယ်သိမခံမဲနဲ့ဒေါသတွေကြီးတဲ့ဖြစ်နေလို့ရှိရင်ပဲတရားတက်နိုင်လိမ့်မယ်တော့သူကသိခံရတယ်လား သီခံကျင်သုံးအမြတ်ဆုံးပဲဒါဘုန်းကြီးကဆောင်ပုဂ္ဂိုလ်လေးစီတာပါဠိတော်ကတော့သမ္မာတဲ့ပုဂ္ဂိုလ်တွေကြက်ထားဖို့လည်းမလွယ်ဘူးကြက်ထားကြလည်းအဲ့ဒီအ ਨੇ ရိပဲသိဖို့မလွယ်ဘူးသီခံကျင်သုံးအမြတ်ဆုံးပဲသီခံနိုင်ခြင်းဟာအမြတ်ဆုံးပဲနိဗ္ဗာန်ပရမဝရဏိဗုဒ္ဓနိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟု၍ဗုဒ္ဓမြတ်စွာဘုရားတို့သည်ဝရံတိဟောကြားတော်မူကုန်၏ နိဗ္ဗာန်ဟာအများဆုံးပဲတပညာတွေလည်းလောကလောကလည်းသူအမြတ်တွေအကောင်းတွေတော့ရှိတာပေါ့လေသူကယူပါယုံကြိုက်တဲ့ပုဂ္ဂိုလ်ကယူပါယုံကောင်းတယ်သာရယုံကြိုက်တဲ့ပုဂ္ဂိုလ်ကသာရယုံကောင်းတယ်ခန္ဓာယုံကြတာယုံကြိုက်တဲ့ပုဂ္ဂိုလ်ကအဲ့ဒါတွေကောင်းတယ်ဘုရားဘာယုံကြိုက်တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါကောင်းတယ်လို့အာယုံ၅ပါးကြိုက်တဲ့ပုဂ္ဂိုလ်တွေအာယုံ၅ပါးကောင်းတယ်လို့ဒီလိုဆိုကြတာလူချမ်းသာတွေကောင်းတယ်လူဖြစ်တဲ့ပုဂ္ဂိုလ်လူထဲမှာလည်းပဲမင်းဖြစ်တဲ့ပုဂ္ဂိုလ်တွေကမင်းမင်းချမ်းသာကောင်းတယ် တထေတိတကွာတထေချမ်းသာကောင်းတဲ့ကိုယ်ဟာနဲ့ကိုယ်ပဲအဲကိုယ်ဟာနဲ့ကိုယ်လေးဟာဝေဘာမှုသုံးချမှုလေးဆိုတာပြီးပြီးရှိရတယ်အဲကိုယ်ဆံရဆံရဖြစ်တဲ့အသုံးဆောင်လေးတွေနဲ့ဟာကောင်းတယ်လို့ဒီလိုဆုံးဖြတ်ကြပါတယ်ပြီးတော့ကိုယ့်ရဲ့သာသာတွေကောင်းတာလည်းပဲသဘောကျတာရှိတတ်တယ်အဲနာချမ်းသာတွေကောင်းတယ်မြမချမ်းသာတွေကောင်းတယ်ကောင်းတဲ့လောက်တော့လည်းအထိုက်လျောက်တော့ကောင်းတာပေါ့လေလုံလုံးမကောင်းတာတွေတော့မဟုတ်ဘူးဒါပေမဲ့လို့ င်စေကောင်းတာကနိဗ္ဗာန်မှာဒီပညာတွေကတော့ခဏကောင်းပြီးပြီးတာပဲအခုကောင်းတော့ကြမရှိဘူးအခုရင်ကောင်းရင်တော့ရှိတယ်မရှိဘူးပျောက်သွားအဲတတိချမ်းသာတော့မင်းချမ်းသာတော့ဆိုတာတွေဟာတတိချမ်းသာကောင်းတယ်ဆိုပေမဲ့တော့ကြတတိလည်းပဲပြည့်စည်သွားနိုင်တာပဲဒါကြလို့ချင်းဘာမှနေရကြမင်းချမ်းသာလည်းမင်းဆိုတာလည်းအပြောင်းလဲတွေကြည့်ဒီဥစ္စာတွေလည်းပဲ ဒါကြပျက်စီးသွားနေတာကောင်းတာအကယ်၍မပျက်စီးနိုင်အောင်တော့သေတဲ့ခါကျဟိုဘက်ယူသွားနေတာမဟုတ်ဘူးဘာမှရှိတာမဟုတ်ဘူးနာချမ်းသာတွေကောင်းတယ်ဆိုလည်းပဲတော့ကြဟိုဘက်ဘဝဆုံးတဲ့ခါစွန့်ပြစ်ထားရတာဘာမှကောင်းတာမဟုတ်ဘူးမြမချမ်းသာတွေကောင်းတယ်ဆိုလည်းသူ့ဘဝဆုံးရင်ဘာမှမရှိတော့ဘူးအဲနိဗ္ဗာန်ချမ်းသာမှာကောင်းတယ်တဲ့ပြီးတော့ဒီပင်ချမ်းသာတွေကကောင်းတယ်ဆိုပေမဲ့လို့စိုးရင်ကြပူပန်ကြတွေနဲ့တွဲရကောင်းတာကတစ်ဖက်မကောင်းတာကတစ်ဖက်ဒီလိုကိုဒီဘက်ကနေကြည့်တော့ကောက်ဟိုဘက်ကနေကြည့်တော့စိုးရင်ကြတွေစိတ်ပြက်ကြတွေသိညစ်ကြတွေအများကြီးရှိတယ် နိဗ္ဗာန်ချမ်းသာကဘယ်ဘက်ကနေကြည့်ကြည့်ဆင်းရဲမရှိဘူးအကုန်လုံးငြိမ်းအေးနေတယ်ဒါကြောင့်မို့နိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟူ၍ဗုဒ္ဓမြတ်စွာဘုရားတွေဝရံဒီဟောကြားတော်မူကုန်၏ဘုရားတွေဟောကြားဘုရားတဆူမဟုတ်ဘုရားတွေဘုရားတွေအကုန်လုံးတွေဟောနိဗ္ဗာန်မြတ်လားဗုဒ္ဓမိမ့်ပဲနိဗ္ဗာန်မြတ်တယ်ကောင်းတယ်ဆိုတာဘုရားကမိန့်တော်မူတယ်နိုင်ပါစေတော် ငါဤပါပစီတော်ပရုပဂာတိပရုပဂာတိသူဘာကိုတပြညင်စေသောပုဂ္ဂိုလ်သည်နာပါပစီတော်ကိလေသာနှင့်ဒုက္ခသောယဟန်သူမြမဟုပါပစီတာဆိုတာကိလေသာညစ်ခြင်းကင်းစင်အောင်ခြင်းမှာပါပစီတာယဟန်သူမြခေါ်တယ်သူဘာညင်စေနေတဲ့ပုဂ္ဂိုလ်ဟာညင်စေတဲ့ကိလေသာတွေလက်ခံထားတယ်ဒါကြောင့်ပါပစီတာအရှင်ယဟန်သူမြမဟုတ်ဘူး နာသမနောဟောတိပရံဝိဟိရိယံတောပရံသူတော်ဘာကိုဝိရိယံတောညင်စေသောပုဂ္ဂိုလ်သည်သမနောကိလေသာငြိမ်းသောပုဂ္ဂိုလ်သည်နာဟောတိမရှိသူတော်ဘာကိုညင်စေရင်ကိလေသာငြိမ်းတဲ့သမနာမဟုတ်ဘူးနေတော့သီခံခြင်းသုံးအများဆုံးပဲနိဗ္ဗာန်မြတ်လဗုဒ္ဓမိမ့်ပဲယဟမှလင်းမညှင်းတတ်ပဲညင်းစေကသမဏမဟုတ်ပဲတဲ့ဆောင်းပုဂ္ဂိုလ်လေးကိုင်းတာဆိုကြတယ် စီခံကျင်သုံးအမြတ်ဆုံးပေနိဗ္ဗာန်မြတ်လာဗုဒ္ဓမိတ်မေနိဗ္ဗာန် အာမှလင်းမညင်တတ်ပေညင်စေကသမဏမဟုတ်ပေမြတ်စွာဘုရားက မြတ်စွာဘုရားကဒီဒီဩဝါဒပေးတာဘယ်လိုပုံကိုယ်တွေတုံးဆိုခဏကပြောခဲ့တယ်ရဟန္တာတွေကြီးတယ်ပဲဒီထဲမှာရဟန္တာတွေ1000 1250နဲ့နှစ်ပပေါ့လေကျွန်တော်ပြောတယ်ကျွန်မကလာဟုတ်တယ်အားလုံးရဟန္တာတွေကြီးတယ်ဒီထဲမှာကိလေသာရှိတဲ့ပုံကိုမပါဘူးမပါဘူးဒီပုံကိုယ်တွေအတွက်ဆိုရင်ဩဝါဒတော့ပေးကြမလို့ဒါပဲမဲ့လို့သူဆိုဩဝါဒပေးဒီပုံကိုယ်တွေဆိုလို့ရှိရင် အဲသိခံကျင့်သုံးအများဆုံးပဲဆိုတဲ့သိခံတဲ့တရားလည်းသူတို့ပြည့်စုံနေတာပဲမြတ်ထွက်တဲ့ဒေါသမရှိဘူးနိဗ္ဗာန်မြတ်တဲ့ကောင်းတယ်ဆိုတာသူတို့သိနေတာပဲသူတို့အရဟတဖို့နဲ့နိဗ္ဗာန်ကိုအာရုံပြုပြီးကိုယ်တိုင်တွေ့နေတာလေလက်တွေ့တယ်အဲတော့နေရာနေမိမိတို့ပြည့်စုံနေတဲ့တရားတွေကိုဟောတော့ကျင့်ဖို့အထူးကျင့်ဖို့ရတော့မလိုဘူးကိုပြည့်စုံတဲ့တရားတွေအာရုံပြုဝမ်းမြောက်ဖို့ရှိတာပဲဒီပုဂ္ဂိုလ်တွေအတွက်ကတော့အဲအခု ဒါလိုပဲဟိုတရားဟောတဲ့ခါကာလမှာကိုကိုနဲ့ကိုအထူးကျင့်စရာမကြည့်ဘူးကျင့်မိသားတွေပဲဆိုရင်လည်းဒါတွေကဝမ်းမြောက်စရာတွေဒီလိုပဲဟောရတယ်တရားဆိုအာတို့ကကျင့်နေတာပဲဒီတရားဟောမလိုပါဘူးလို့တော့မအောင်မရအဲတော့နောက်တစ်ခါညာမှလည်းမညင်ညာဆိုလို့ရှိရင်လည်းသူသားကိုညင်စေခြင်းတတ်ပြခြင်းမရှိရဘူးမဲဒီညာနာတွေသူများညင်စေလို့လည်းသိပဲရှိမလဲအဲ ညင်းသေးလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတမနာကိလေသာညင်းတဲ့ပုဂ္ဂိုလ်မဟုတ်ဘူးဒီပုဂ္ဂိုလ်တွေအားလုံးကိလေသာညင်းတဲ့ပုဂ္ဂိုလ်တွေဖြစ်နေတာပဲညင်းသေးလို့လည်းကိလေသာကိုသူတို့မှမရှိဘူးဒါတော့အထုဆင်ញင်ပြီးတော့ရှောင်စရာတော့မရှိပါဘူးဒီပုဂ္ဂိုလ်တွေအတွက်ကတော့ဒါပဲမဲ့လို့သူတို့ပြည့်စုံနေတဲ့ဂုဏ်တွေအာယုံပြုပြီးဝါမြောက်ဖို့ပဲရှိတယ်မပြည့်စုံတဲ့ပုဂ္ဂိုလ်တွေဖို့တာဒါတွေကျင့်ရမှာတွေပဲရဟန်းဆိုလို့ရှိရင်တော့အထုပေါ်တယ်လူတွေတော့တို့မဆိုင်ဘူးလို့တချို့ကလည်းအောင်းမရင်အောင်းမယ်ဆိုင်ပါရဲ့လူတွေလည်းပဲ နော်သိခံကြည့်ရမယ်ဆိုတာလူတွေလည်းသိခံကြည့်ရင်အကျိုးရှိတာပဲနိဗ္ဗာန်အမြတ်ဆုံးစွာသိပြီးနိဗ္ဗာန်ရဖို့ရအတွက်ပဲဒါနပြုသီလပြုနိဗ္ဗာန်မဲ့အားပြုလို့မဟုတ်လို့ရှိရင်နိဗ္ဗာန်ကောင်းမှမသိရင်ခက်တယ်တချို့နိဗ္ဗာန်မလိုချင်ဘူးဒီမှာလူဘဝလောက်ပဲသဘောကျနတ်ဆိုတာတောင်မှမမြင်ရလို့ကျို့သဘောမကျဘူးတဲ့ဟိုကိုတော်တော်ပြောဦးတယ်ဟိုတော်တော်ဆိုသေးသေးကိုရဟုတ်ပါဘူးကိုဆိုရင်ကြီးပါပြီဘုရားကိုဆိုရင်ဆရာတော်ကြီးလို့ခေါ်မှာပါနတ်တင်များသူကသဘောမကျဘူး ဘာလို့လဲလူတွေလိုအထယ်ဝတ္ထုနဲ့လည်းမရှိဘူးဒီဥစ္စာတွေနတ်တွေသူသဘောမကျဘူးနတ်တွေကလူတွေလိုအထယ်ဝတ္ထုနဲ့လည်းရှားတော့မတွေ့ပဲတဲ့ဥစ္စာဒီဥစ္စာသူသာယာစရာနှိမ့်တဲ့စရာသူသိတယ်မထင်လူတွေပဲသာယာစရာနှိမ့်တဲ့စရာတင်းနေဆိုတာပဲဥစ္စာဟုတ်တယ်လေဟုတ်တယ်ကိုကိုအာယုလည်းကိုဖြစ်တယ်အဲ့ဒါတော့လူတွေနတ်တွေကကို တွေ့ကြုံခံစားနေရတာမျိုးကောင်းတယ်ထင်တာကိုတော့ရတော့ရလိုက်ချက်ပြုတ်ပြီးတော့စားတဲ့အင်းလေးသမင်းလေးဟာသူတို့မှမင်းမင်းချက်ချက်သိကောင်းတာပဲအဲမျိုးကဟာတွေသူတို့သိမသိဘူးတို့ကလာလာစားကြည့်လည်းပြုတ်မကောင်းဘူးလို့ပြောတတ်တယ်အကျိုးများတော့ရမှာလေခြေတုံးကဒါမောက်ဆုံးတို့ဘာလို့ခြေကကျွေးတာကိုဒါမောက်သမင်းတို့ဘာလို့ကျွေးတော့လူတွေကဟင်းဒါမောက်သမင်းကလည်းပဲနေတယ်နီးနီးကြောင်ကြောင်လေးတဏှာချင်းချင်းလည်းမဟုတ်ခွေးစာတွေနဲ့တူးတာတူးတာ ဒီလိုပဲဆိုတာသူတို့သားရကြမဟုတ်တော့ဒါကောင်းတယ်လို့မထင်ဘူးမကောင်းဘူးထင်တယ်ဒီလိုထင်တတ်တယ်အဲ့တော့နိဗ္ဗာန်ဆိုတာတောင်းတယ်ဆိုတာကိုမသိရင်ခက်တယ်နိဗ္ဗာန်မတောင်းတာဘူးတချို့ကဘုန်းကြီးဟိုတင်းကအရိယဝါဒတရားဟောတော့ဝတ္ထုတခုပြောပါတယ်ဟောမှာအဲတရားတကာကြီးတယောက်နိဗ္ဗာန်တော့မဟုတ်သေးဘူးနတ်ပြည်တွေအကြောင်းဆရာတော်ကြီးကဟောတာနတ်ပြည်ကောင်းတဲ့အကြောင်းတွေခါတယ်ဆုံးဆုံးလူတဲ့တကာကြီးဘယ်နဲ့တုန်းတကာကြီး နတ်ပြည်များသဘောမကျဘူးလားဒါကကြီးကနတ်ပြည်တတိတော်မရောက်ချင်ဘူးလို့ဆိုချင်ဘူးတို့ဘယ်ရောက်ချင်တော့တတိတော်ဘယ်မှမရောက်ချင်ဘူးခေါ်ဒီကိုချာနေတယ်ကိုအလုပ်ကလေးနဲ့ကိုလုပ်ပြီးနေချင်တာပဲကိုချာနေတယ်ကိုသဘောကျတရုပ်ဆိုတာတရုပ်ဆရာသူ့အလုပ်တွေရှိမှာပေါ့လေမှာအဲ့ဒီအလုပ်ကလေးတွေနဲ့သူ့ချာနေသူ့လုပ်ဒါပဲသဘောကျတာဒီတော့ဆရာတော်ကြီးကအလွယ်တကူတရားညီကိုချုပ်လိုက်ရတယ်ဟွန်းဒကာကြီးဒီလိုဆိုရင်လည်းဒကာကြီး ဒီခြံထဲတင်ပေးပြီးတော့လေဒီခြံထဲတင်နေရမှာပါပဲဆိုပြီးတော့ဒီလိုချုပ်လိုက်ရတယ်သူကသူပြောတယ်လေဒီလိုဖြစ်ရမှာပဲလို့အဲ့တော့နိဗ္ဗာန်ကောင်းမှမသိတော့နိဗ္ဗာန်မတောင်းတာဘူးတချို့ကဘုန်းကြီးတွေကရေစဲချတော့တာဟိုမှာနိဗ္ဗာန်တို့ဘာလို့ထည့်ပေးတာစိတ်ထဲကစိတ်ထဲမပါဘူးကွာစိတ်ထဲကတော့လူချမ်းသာနေတာချမ်းသာနေသဘောကျနေအဲ့ဒါခက်နေတယ်နဲ့အဲ့ဒါတွေကလူတွေလည်းကျင့်မှုရတယ်ပါပဲနိဗ္ဗာန်နိဗ္ဗာန်မြတ်လဗုဒ္ဓမိတ်ရွှေစွာအကောင်းဆုံးပဲလို့သိပြီးတော့နိဗ္ဗာန် ဘုဒ္ဓနေတိတကုသိုလ်ဖြစ်အောင်နိဗ္ဗာန်ဆုတောင်းပြီးညှို့ပြီးတော့ပြုတာရည်ကြည်ပါတယ်အဲညာမှလည်းမညှင်းတာပဲညှင်းစဲကသမဏမဟုတ်ဖြစ်သွားတော့ဒါကတော့ရဟန်းမဟုတ်လို့အဲကိုယ်နဲ့သိမဆိုင်ဘူးလို့ထားပါအောင်လားဒါပေမဲ့လည်းနည်းနည်းတော့ဆိုင်တယ်ဘယ်လိုတော့ဆိုတော့နော်ကိုကဒီရဟန်းနေကိုယ်ဝယ်နေရသေးတာကိုကိုကိုယ်ဝယ်တဲ့ရဟန်းနေရညာကျင်ဝင်နဲ့ပြည့်စုံရလားမပြည့်စုံရလားဒါလေးလည်းစဉ်းစားကြတော့လိုပါတဲ့သုစားနောက်ဒုတိယကထာကအုံလုံးဆိုင်ပါတယ် သဗ္ဗပပတအာကရဏံကုသလသုပတံပရာသစိတပရိယောဒဗနံဧတံဗုဒ္ဓနာသာသနံဘာဘာဘာဘာသာလုံးစုံသောမကောင်းမှုကိုအာကရဏမပြုခြင်းငါတပါကုသလသာကုသိုလ်ဟူသည်မြတ်ကိုဥပသမရာပြည့်စုံစေခြင်းငါတပါသစိတပရိယောဒဗနမိမိစိတ်ကိုဖြူစင်စေခြင်းငါတပါဧတံဤသုံးပါးသည်ဗုဒ္ဓနာဖျားရှင်တို့ဤသာသနံဆုံးမတော်ပါပေ၏နားကောင်းတယ်လို့သာ ။သာဘာဘာဘာသာအလုံးစုံတဲ့မကောင်းမှုတွေတဲ့မကောင်းကျိုးပေးတာတဲ့မကောင်းမှုတွေအကုန်လုံးကင်းရမယ်။ဒါဒီသင်ချောင်းမဲ့ဥစ္စာတွေကုသလသုပတာမရာကောင်းကျိုးပေးရတဲ့ကုသိုလ်တရားတွေကုသမြပြည့်စုံစေရမယ်။အဲမကောင်းမှုဆိုတော့မကောင်းကျိုးပေးရတဲ့မကောင်းမှုတွေအကုသိုလ်တွေလောဘဒေါသမောဟအရင်ခံပြီးပြုတဲ့တရားတွေပေါ့ ကိုယ်နဲ့ပြူတာရှိတယ်နှုတ်နဲ့ပြောတာရှိတယ်သိနဲ့စိတ်ကူးကြံစည်နေတာရှိတယ်အဲ့ဒါတွေအကုန်လုံးကျင်ရမယ့်ဥစ္စာတွေပါပဲဒါပေမဲ့အထူးအဖြစ်တော့ကာယကံဝစီကံတွေကိုဒီမှာကြီးပဲတယ်ကိုယ်နဲ့မကောင်းပြူတာတွေသရဝပတ်ပြညင်းစေနှိမ့်စေသရဝဥစ္စာတွေကိုစိတ်တစိတ်ခိုးယူအဲအတင်းချအနိုင်ထဲလုပ်ပြီးတော့လူရဲ့ယူမတရားမပိုင်မဆိုင်တဲ့ကာမဂုဏ်တွေကိုမတရားကျူးလွန်နှလုံးသားတွေဟုတ်လားကာယကံ၃ပါး ဝစီကံကတော့လိင်ကြီးပြောဆိုခြင်းအစရှိတဲ့ဝစီကံ၄ပါးသူတို့ဘာအကျိုးမဲ့ဖြစ်အောင်ပြုတတ်တဲ့ဝစီကံ၄ပါးအဲ့ဒါတွေပါပဲတို့ယုတ်ကတော့ယဟန်မှာတော့ယဟန်တိခါဘုဒ္ဓအများကြီးရှိပါတယ်အဲ့ဒီကိုဖြင့်သူတို့ဘာအကျိုးမဲ့ဖြစ်အောင်လို့မတော်မသင့်တဲ့မှုတွေကိုပြုခြင်းနှုတ်ဖြင့်သူတို့ဘာအကျိုးမဲ့ဖြစ်အောင်လို့မတော်မသင့်တာတွေပြုခြင်းယဟန်ဆိုတော့သူတို့ဘာမထိခိုက်နိုင်အောင်တော့ကိုယ့်ဟာကိုယ်လည်းပဲကြီးညိုပွဲမဖြစ်တဲ့မှုတွေရှိနေတဲ့သူစားကိုယ့်ဟာကိုယ်ပဲသူများတော့မမြင်စေဘူးကိုယ့်ဟာကိုယ်ဖြစ်နေတာတွေရှိနေတယ်အဲဒီလိုဟာတွေလည်းမပြုရဘူး အဲဒီတော့မကောင်းမှုတွေဟူသမျှဇာကရောဒမောဟအရင်ခံပြီးပြုတဲ့ကာယကံမှုတွေအကုန်လုံးပယ်လိုက်ပါတဲ့အဲကောင်းမှုတွေဟူသမျှသီလသမာဓိပညာဒီမှာတော့သမာဓိပညာတော့ပဲလိုပါတော့တယ်ဟိုကမကောင်းမှုတွေအကုန်လုံးကျင်လိုက်ကြတဲ့ကသီလတော့ပြည့်စုံသွားပြီအဲသမာဓိသမာဓိတရားပဲနဲ့မှာပွားများဖို့ပါပဲအဲဒါတွေပွားများပါတဲ့ကုသိုလ်တရားတွေ အကုန်လုံးပြည့်စုံအောင်ဆိုတော့မက်အရိယာမက်တယ်အောင်ပြည့်စုံမှုအတိပ္ပယ်ရှိပါတယ်ဒါပေမဲ့နောက်တစ်ပိုက်ကရှိသေးလို့ခြံထားရတယ်သစိတ်တာပရိယောတာပနာမိမိစိတ်ကိုဖြူစင်စေရမယ်ဘယ်တရားဖြူစင်ရမလဲဆိုရင်အရဟတမေရတဟိုတရားဖြူစင်သွားစေရမယ်ကိလေသာညစ်ကြေးတွေလုံးလုံးမရှိအောင်လည်းကျင့်ရမယ်အခုတရားထုတ်နေတဲ့ယောဂီတွေကဒီတရားလုံးနေရတာအဲ့ဒီမြောက်တော်မှာသောတာပတိမေဖို့ရောက်ရင်တော်တော်စင်ကြယ်သွားပါပြီအဖို့များကျော်လိုက်တော့ဖတ်ပြန်တဲ့တိုက်ရင်းနဲ့လောင်းထုရိုက်ညှစ်ထုတ်လိုက်တော့ ဒီကြိမ်တစ်ခါလောက်တော့ကြီးတွေကပဲကုန်မလဲဒါပေမဲ့လို့အစတုန်းကလောက်တော့မညစ်တော့တော်တော်ဆင်ကျဲသွားတယ်နောက်တစ်ခါဆက်ကြတိုက်ထူရိုက်ညှစ်တော့ရင်ဒါပိုးဆင်ကျဲလာချူးလာတယ်နောက်တစ်ခါနောက်တစ်ခါထပ်ခါထပ်ခါဆိုတော့နောက်ဆုံးကြတော့ကြီးညော်တွေအကုန်လုံးဆင်ကျဲသွားအဲ့ဒါလိုပဲအကုန်လုံးဆင်ကျဲတဲ့အောင်အားထုတ်ဖို့ပါပဲအဲ့ဒီမရောက်သေးခင်တော့ဘောဓဘာတိမဲ့ဖို့လို့ဆိုရင်ကိုယ်စုတော်တော်ဆင်ကျဲပါပြီအဲ့ဒီရောက်ခွေအရေးကြီးတယ်အဲ့ဒီမှာသာစိတ်ဓာပရိယောဓမနာမိမိစိတ်ကိုဖြူစင်စေရမယ်တတ်နိုင်လို့ရှိရင်ရာဓမေရတ်ကိုရောက်ဖြူစင်အောင်အထုပါတဲ့ဒါပါပဲ အဲ့ဒါဧတံဗုဒ္ဓနာသာသနာဤသုံးပါးဟာဘုရားတိုင်းဘုရားတိုင်းရဲ့ဩဝါဒအနုဒါပင်အသုံးပါပဲဒါတော့အကုန်လုံးဆိုင်ပြီးတကနဲ့ပြောမယ်ဆိုရင်တက္ကရာဆရာတွေကပြောတာသဗ္ဗမပဒအလုံးစုံသောအကုသိုလ်တွေမပြုရဘူးဆိုတာဟာဝိနည်းပိဋကနဲ့ဆိုင်တယ်။ဝိနည်းကဒီဟာကျင့်ဝတ်တွေကိုပြောထားတာကိုမပြုတဲ့နေရာတွေကိုရှောင်ကျင်မှုရပြတာ ကုသလတုပ္ပသံဗရာကုသိုလ်ဟူမြပြည့်စုံရမယ်ဆိုတာသုတ္တံပိဋကနဲ့ဆိုင်တယ်သုတ္တံနဲ့မှာတော့အဆုံးရှိပါတယ်သစိတ်တပရိယောဒဗနာမိမိစိတ်ဖြူစင်စေရမယ်ဆိုတာကတော့အဘိဓမ္မာပိဋကနဲ့ဆိုင်တယ်ပညာတွေပွားတာအဲဒီလိုပိဋကသုံးပုံနဲ့ဝေပြီးတော့ဒါကရာဆရာများဝေဖန်ပြထားပါတယ်ဒါကလည်းပဲပိဋကသုံးပုံသူ့ဟာနဲ့သူထူးထူးကဲကဲရှိတာတွေကိုပေါ်အောင်လို့ပြတာပါအမှန်စင်စစ်ကတော့သုတ္တံပိဋကမှာအကုန်လုံးရှိတယ်ဒီဥစ္စာတွေကသုတ္တံပိဋကမှာ မကောင်းမှုတွေမပြုဖို့ရာတွေလည်းသုတ်တာဟောတာပဲလူတွေအတွက်ဆိုရင်သုတ်တာနဲ့ဟောထားတယ်အကုန်လုံးပါဠိဘာသာမှာကျင့်ကြံရမယ်ဒီနောက်ကျင့်ကြံမှာစသည်ဖြင့်လူတွေအတွက်မှာသုတ်တာနဲ့ဟောထားတယ်ညာနေအတွက်လည်းပါတယ်သုတ်တာမှာအခုဒီဥဒမရလာဟောတာတွေသုတ်တာငါဟာတွေအများကြီးပဲအဲ့ဒါတွေညာနေကျင့်ဖို့တွေအများကြီးပါသွားတယ်အောင်မှာအဲဒါတော့သမာဓိတွေမှာကပညာမှာလည်းပဲသုတ်တာမှာအကုန်ရှိတယ်ပြီးတော့မှာမှာတော့ကိုယုံနာခန္ဓာတွေဖွဲ့ထားတာတကယ်စင်စစ်တော့ပြီးတော့မှာလည်းတရားထုတ်လို့ဖြစ်ကုန်ကြည့်ဘူး ပြီးတော့မှလည်းတရားထုတ်ကြရတော့ပြီးတာပါတာမဟုတ်ဘူးအကျိုးကပြီးတော့မှအမွန်းတင်ပြီးတော့ပြောနေတာပြီးတော့မှလည်းမှဝိပဿနာရှုဖို့ရှုနည်းအထုတ်ပုံတွေရတော့မပါဘူးဟိုမှာသရုပ်တွေခွဲထားတာကြည့်တာပဲမပါဘူးကျင့်ကျင့်စဉ်ကျင့်နည်းကသုတ်တာနေတဲ့မှာပါပြီးတော့သုတ်တာမှာသီလကျင့်ပုံလည်းပါတယ်သမာဓိကျင့်ပုံလည်းပါတယ်ပညာကျင့်ပုံလည်းအသုတ်ပါပါတယ်ဒါကြောင့်မို့ပဲသုတ်တန်တရားနာယုံနဲ့ရဟနာတွေဖြစ်ကြတာဘုရားလက်ထက်ကရှင်းဥစွာဓမ္မစကြာတရားဟောလိုက် ဒီစရဂီတွေကအရှင်ကွန်းနေညနဲ့ဩနတ်တိပြမာတွေအကျိုးတရားတွေတရားလူတွေရသွားကြတယ်သုတ္တတရားတခုတည်းပဲသီလလည်းပြည့်စုံတယ်သမာဓိပညာတွေလည်းပဲအဲပြည့်စုံနေတဲ့ပြည့်စုံသွားကြတယ်နောက်အနတ္တလက္ခဏာတို့ဟောကြတယ်ဒါလည်းသုတ္တတရားပဲယဟနာဖြစ်ကုန်တယ်ဟိုမှာဇိတ်ငါဘုလုံးကလုံးယဟနာဖြစ်ကြတယ်နောက်ရာသာတရိသားနဲ့လည်းကသူ့ရဲ့မိတ်ဆွေတွေရောဗာရောအကုန်လုံးအဲ့ဒီမှာအဲ95ရှိတယ် နာရီကလည်းသုဒ္ဓတရားတွေပဲအဲ့ဒါအဲ့ဒါနာယုံနဲ့ယဟနာတွေဖြစ်ကြတယ်။နောက်ဗာဒဝေကိညောင်၃ကျိတ်သုဒ္ဓတရားနာပြီးတော့သောတာပန်တရားကအနာဂံဖြစ်ကြတယ်။နောက်ပြီးတော့ကုရဝေလကသဘာအမှုရှိတဲ့ယသိတထောင်သုဒ္ဓတရားနာပြီးဖြစ်တာပဲ။နောက်ပြီးတော့ရှင်သာရိပုတ္တရာရှင်မဝရဏတို့ရဲ့တတိဖြစ်တဲ့ပရမိတ်ကနေရဟန်းပြုလာတဲ့250ဒါတွေလည်းသုဒ္ဓတရားနာပြီးရဟန်းရဟနာဖြစ်ကြတာလေ။ရှင်သာရိပုတ္တရာရှင်မဝရဏတို့လည်းတရားထုတ်တာအဲဒီတော့ကသုဒ္ဓတရားပဲခုနကပြောတဲ့ ဒီကနခပရပိုက်ဟောတယ်ဆိုတာသုဒ္ဓတရားပဲဒါဝီနည်းလည်းမဟုတ်ပြီးဒီမှာလည်းမဟုတ်ဘူးအဲဒီတော့နောက်လည်းပဲဒီလိုပါပဲသုဒ္ဓတရားတွေနာပြီးတော့ယဟနာတွေဖြစ်ကြတာခုနဝါအတွင်းမှာယဟနာတွေပြည့်စုံသလောက်ပဲအဲထက်တန်းကြတဲ့ယဟနာတွေကပြည့်စုံသလောက်ပဲရှိပါတယ်အဲဒါတွေအကုန်လုံးသုဒ္ဓတရားကြီးတွေပါပဲပြီးဒီမှာတရားမဟောရသေးဘူးအဲဒီကခုနဝါကြတော့မှဒါဝိနာတက်ပြီးတော့အဘိဓမ္မာတရားများစွာပြဟောတယ်နေတော့သုဒ္ဓတရားအကုန်လုံးပြည့်စုံပါတယ်ဘုရားလူတွေတွေ့ရဟန်းတွေအကုန်လုံးပြည့်စုံတယ် ဘာဘာဘာဘာသာလုံးစုံသောမကမှုဟူသမျှဝါကရဏမပြုခြင်းငါတပါဘုဒ္ဓလာတာကုသိုလ်ဟူသမျှဥပသမရာပြည့်စုံစေခြင်းငါတပါသစိတာပရိယောရမနာမိမိစိတ်ကိုပြုစင်စေခြင်းငါတပါဧတံဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤဗုဒ္ဓနာပွင့်တော်မူကြသောသူသူသောမြေမတွက်နိုင်သောဘုရားရှင်တို့ဤသာသနာအဆုံးမတော်ပါပေ၏အဲဒီဆုံးမပဲလို့ခေါင်းကညာ1252ပါးကိုမြတ်စွာဘုရားဟောတော်မူ၏ဒီဟာနေအကုန်လုံးယဟနာကြီးတယ် အေဟိဘိက္ခုယဟန်နေဗာမညမဟုတ်တိသမိတာပါတာတွေမင်းရှင်နဲ့လည်းပြည့်စုံတယ်အကုန်လုံးပြည့်စုံတဲ့ယဟန်နေပထမတန်းပထမတန်းယဟန်နေအဲ့တော့အလုံးစုံသောမကောင်းမှုတွေပြုမပြုရဘူးလို့သူတို့ကြေချောင်စရာဘာမှမရှိဘူးကြေချောင်ပြီးသားဘုံလုံးပြီးပြီးသားဖြစ်နေအလုံးစုံသောကုသိုလ်တွေပြည့်စုံအောင်အားထုတ်ရမယ်ဆိုတာသူတို့အရဟတမေအတိုင်းအောင်အကုန်လုံးပြည့်စုံပြီးသားဖြစ်နေမိမိစိတ်ကိုဖြူစင်အောင်အားထုတ်ရမယ်ဆိုတာလည်းအရဟတဖို့ရောက်ဖြူစင်နေပြီဘာမှမလိုတော့ဘူးဒါပေမဲ့လို့မြတ်စွာဘုရားဒီညနေဩဝါဒပေးတယ်လာက နောင်လာနောက်သားရဟန်းတွေလည်းရှင်းမှုရလဲလိုတာကိုဒါကြောင့်မဒီလိုပဲဩဝါဒပေးရတယ်မကောင်းမှုများကြောင်ရှားပယ်လေကောင်းမှုတရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေဒီသုံးပါးဘုရားဆုံးပါပဲကြင်ဆိုရမကောင်းမှုများကြောင်ရှားပယ်လေမကောင်းမှုများ ကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားတွေဖြစ်ပွားစေရမယ်အဆုံးမဖြစ်ပွားစေရမယ်လူတွေဆိုရင်ဒါနသီလဘာဝနာအဆုံးပေါ်နေတော့မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ် စိတ်ဓာတ်နဲ့ဆွတ်ဆွတ်နေကြတော့မာအပန်ကတော့မကြိုက်ဘူးပေါ့ဒါပေမဲ့လို့သပုံတန်ညွန့်ကဒီလိုပဲသင်ကမမကန်ကန်ရင်းရင်ဒီလိုကြီးရတယ်တတ်တာချင်းတတ်တာချင်းပတ်တာချင်းပတ်တာချင်းဒီညီရတယ်အပန်ညီလာမညီလာလိုရင်းမဟုတ်ဘူးဆိုတာအတပ်ပုံညီရအဲကြောင့်မိမိစိတ်ဓာတ်ကတတ်တာနဲ့ဆွတ်ဆွတ်ဆိုတာလေတတ်တာနဲ့ဆိုတော့သူကသာလင်္ကာနီးကသူကမှားနေဒီလိုကြီးရတယ်ဒါပေမဲ့လို့တချို့ဉာဏ်ကာယကလည်းမရတော့အဓိပ္ပာယ်ကလည်းပဲတခြားတပ်ပုံနဲ့ရင်းရင်လွဲသွားမှဆိုလို့အဲ့ဒါနဲ့တပ်ပုံမကြိုက်ဖ ೇನೆ ဒီမှတ်ရအောင်တားအောင်ရေးထားတယ်လည်းရှိပါတယ်ဒါကတော့အခုမှမဟုတ်ပါဘူးရှိရတယ်ရှိနေတော့ဒီခုတရားဟောတော်မူရဲ့တရားတော်တွေနဲ့ဂါထာတွေရှိတယ်ဆန်းကိုင်းတွေပါတယ်နဲ့မကိုက်ဖဲနဲ့ဟောထားတာတွေရှိသေးတာပဲသူစားသဒ္ဓါနိယခြင်းမကိုက်ဖဲနဲ့ဌာနနုရကနာဆိုပြီးဒီကပြုလိုက်ရတာပြုလိုက်အာကုံအဖေရတလုံးတိုးလာလိုက်ချော့လိုက်ခြေပြောက်လိုက်ဒီလိုဟာတွေရှိပါတယ်အဲဒါကတရားလင်္ကာဆိုင်ရာမှာဒီလိုဟာတွေလွတ်လပ်ခွင့်တွေရှိပါတယ်ဘူဒီမှာတော့အတိအကျတယ်မကောင်းမှုများရှောင်ရှားပဲလေကောင်းမှုတရားဖြစ်ပွားဆုံးစေ မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေတဲ့ဆွတ်ဆွတ်ဆိုတာဝဲဝဲဖြူရမယ်ဘာမှအငြင်းချင်းဖြူရနဲ့စိတ်ဓာတ်ကလေးကသာချင်းစင်ကြရဤသုံးပါဖရာသုံးပါပဲအနုဘဝရောအနုဘာဂတောပါတိမောခေသသံဝရော မတ္တညုတာသာဘတ္တသမိန်ပန္တင်သသေနာသနံအတိစိတ်တေသာအာယောကောဧတံဗုဒ္ဓနာသာသနံဒီကထာက6ပိုက်ရှိတယ်ဟိုရှိကထာလေးတွေ4ပိုက်4ပိုက်အနုပါဝရောအနုပါကတောပါတိမောခေသတံဝရောမတ္တညုတာသာဘတ္တသမိန်ပန္တင်သသေနာသနံအတိစိတ်တေသာအာယောကောဧတံဗုဒ္ဓနာသာသနံ အနုပါဝါရောသူတော်ဘာကိုမဆွဆွဲခြင်းအနုပါကာတော်သူတော်ဘာကိုမညှင်းဆဲခြင်းဒီနှစ်ပိုက်ကတော့ခေါင်းကပထမဂါထာကပြခဲ့တဲ့အတိဘယ်နဲ့တူညီနေပါတယ်ဒီကုန်းဥဒ္ဒသဘောယူမယ်ဆိုရင်လည်းယူနိုင်ပါတယ်သူကအနုပါဝါဒသူ့ကိုဆွဆွဲညှင်းဆဲခြင်းစီသူ့ကိုဆွဆွဲခြင်းညှင်းဆဲခြင်းခင်ရမယ်ဒီတစ်ပိုက်ထဲမှာနှစ်ပုဒ်ပါအဆုံးမှာ သူကိုဆွဆွဲခြင်းကင်ရမယ်သူတစ်ပါးကိုအကြောင်းမဲ့မဆွဆွဲပါနဲ့။ကြောင်းရှိလို့ရှိရင်တော့လည်းသူပြောတင်ပြောလိုက်တာပြောရပါတယ်။အကြောင်းမဲ့သူတစ်ပါးကိုအကျိုးမဲ့ဖြစ်အောင်လို့မဆွဆွဲပါနဲ့။တချို့ကသူများအပြစ်ကိုတဲရှာတယ်။မဟုတ်ကဟုတ်ကတည်းကရည်ပြစ်ရှာပြီးတော့အဲဆွဆွဲကြရတဲ့ပုဂ္ဂိုလ်တွေရှိတာကတော့ကိုယ်အကျိုးမဲ့ဖြစ်တာပါပဲ။တော့ကြလို့ရှိရင်မဟုတ်တာတွေသွားဆွဆွဲမိရင်လည်းကိုယ်ဒုက္ခရောက်။အင်းအဲ့ဒါတွေကိုယ်ဒုက္ခရောက်ဖို့ຢာတွေပါပဲ။ သူ့ကိုဆွဆွဲခြင်းကင်းရမယ်တဲ့ညှင်းဆဲမှုဆိုတာခဏပါပြီလားသူ့ကိုဆွဆွဲညှင်းဆဲကင်းစေနုပါဝါရနုပါကတော့ပါတိမောခေသတံဝရောပါတိမောခေသပါတိမောပိလာနိုင်လဲတံဝရောဆောင်စည်းခြင်းငါတပါပါတိမောပိလာပါတိမောဆိုတာသူ့ဆောင်လို့ရှိရင်ကိုလွတ်စေရတယ်သူ့ကိုဆောင်တဲ့ပုဂ္ဂိုလ်ကိုလွတ်စေရတယ်သူ့ကျင့်လို့ရှိရင်သူကလည်းကိုယ့်ကိုစောင့်ရှောက်တယ်လို့ဆိုလိုပါတယ်အဲဒါ ကိုကျင့်သီလတွေပဲလူမှ၅ပါးသီလရဟန်းများဗာတိမောက်သီလဆိုတာရှိတယ်သိက္ခာပုဒ်ကိုကျင့်သီလလုံးဝစုံစည်းတဲ့ကိုကျင့်သီလတွေအကုန်လုံးပြည့်စုံရတယ်ပြည့်စုံစေရမယ်မတ္တညုဒါသဗတ္တသမင်ဗတ္တသမိအစာဟာရ၌မတ္တညုဒါသအတိုင်းရှိပြီးခြင်းငါရပါသာဝတ္တဘွယ်အတိုင်းရှိပြီးရမယ်များများလားပြည့်စုံခန္ဓာနဲ့သင်ញင်ပြီးတော့အတိုင်းရှိနေစားရတာကိုဒီသုံးဘာအတွက်စားရဲဆိုတာလေးသုံးစားတာမဆွဲတာလေဒီကိုခန္ဓာကြီးတည်တတ်အောင်လို့ ဘေးမသွားအောင်လို့อืมသာလမုတ်ရှင်ငြိမ့်ပြီးတော့ကိုယ်ချမ်းသာခြင်းနဲ့ပြည့်စုံအောင်လို့ချမ်းသာတာရှိနေတဲ့ခါကလာသီလသမာဓိပညာသိက္ခာပုဒ်တွေကျင့်နိုင်အောင်လို့ဆိုပြီးတော့ဒီလိုရွယ်ချက်နဲ့ဆင်ញင်စားရတယ်။ဒီပြင်ပစ္စည်းတွေလည်းဒီလိုပါပဲ။ဆုံးပြောလိုက်တဲ့ချင်းသင်္ကန်းတို့ကြောင်းတို့သိပစ္စည်းတို့ဒါတွေဟာလည်းပဲကိုယ်ကာကြီးအထောက်ပံ့တဲ့သုံးဆောင်ရသည်။ထောက်ပံ့ပြီးတော့ပြည့်စုံနေတဲ့အခါရဟန်းတရားတွေကျင့်ဖို့ဒီလိုလုံးသွင်းပြီးတော့ဆင်ញင်ပြီးတော့စား။အစာ၌လည်းဒီနေ့တိုင်းရှိအစာ၌ ဒီမှာဗတ္တသမိအစာလို့ခေါ်ထားတယ်ဒီမှာအစာတစ်ခုပဲဒီမှာလည်းစီထားတပြည့်တွေထည့်မစီနိုင်ဘူးဇာနိုင်လည်းဒီညအတိုင်းရှိပန်တင်းသတေနာသနံပန်တင်းသတေနာသနံပန်တံအစွန်ဖြကြသောသေနာသနိဉ္စာအကြောင်းရာနေရာ၎င်းဝါအကြောင်းရာနေရာ၌နေခြင်း၎င်းအဲလူနေဝေးတဲ့တောကြောင်းတွေတောင်ကြောင်းတွေသိဉ္ဇင်တဲ့နေရာတွေမှာနေရမယ်တဲ့တန်းနိုင်လို့ရှိရင်တော့ မြို့ရွာနဲ့လူသားသူသားစိတ်တောကြောင်းနေမှနေတာကတော့ချမ်းသာဆုံးပါလူသားသူသားနေဘာမှမကြားရအောင်အကောင်းဆုံးပဲဒီဥစ္စာကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေဆိုရင်အဲကိလေသာမဖြစ်ပွားစေနိုင်ဘူးပေါ့လေဘာနဲ့တူတယ်လဲဆိုလို့ချင်းအနာရှိတဲ့ပုဂ္ဂိုလ်များညှော်ညှော်နဲ့ဟာဝေးအောင်ရှောင်ရတယ်နာရှိတဲ့ပုဂ္ဂိုလ်ညှော်လာလို့ရှိရင်ဖြင့်ဒီအနာထဒုက္ခရောက်တာပဲကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေမှာကိလေသာပွားစေရတဲ့အာယုန်တွေမတွေ့မှကောင်းတယ်တွေ့ရင်တဲဟာမကြဘူး စောင့်ရှောက်ရမတွေ့ပဲနဲ့စောင့်ရှောက်ရတာတက်တာလေတွေ့မှတော့နေရာမကျဘူး။ဒါကြောင့်ဘုန်းကြီးကဘုမာမမြင်ရရကိလေသာသူဟာသူငြိမ့်ပြီဘုမာပြေးတာမမြင်ရလို့ရှိရင်သူဟာသူငြိမ့်နေတရားထုတ်ရတာမဟုတ်ဘူးတက်တာလေဒီဥစ္စာ။ညောမရှိတဲ့နေရာနေတော့ညောမချောင်ရဘူးပေါ့လေ။ညောရှိတဲ့နေရာနေတော့ချောင်ရတယ်သူအနာရှိတဲ့ပုဂ္ဂိုလ်ကညောလာပြီးပါခါတယ်။ခါနေပိတ်တာလည်းပိတ်လို့ရသွားရင်လည်းသွားဒီလိုလုပ်ရတာ။ညောခံတဲ့သေးလေးပါလေးလည်းပဲဒီမှာ နာရရှူရသုတ်ရလင်းရဒါတွေလောက်ရတယ်ကာကွယ်တွေလောက်ရတယ်ဒါကညွန်နာသူကနေတာကိုအညောမရှိတဲ့နေရာမှာဆိုရင်ဘာမှမလုပ်ရဘူးသက်တာနဲ့အဲ့ဒါလိုပဲမမြင်ရရာကိလေသာသူဟာသူငြိမ့်ပြီမကြားရရာကိလေသာသူဟာသူငြိမ့်ပြီမမြင်ရမကြားရမတွေ့ရရင်ကိလေသာဟာတော့သူဟာသူငြိမ့်ဒါကတော့ဟိုတရားကျင့်လို့ငြိမ့်တာတော့မဟုတ်လားဒီလိုငြိမ့်တဲ့အတွက်အစဉ်တန်းနဲ့မြင့်လာတယ်ဒီလိုတော့မအောင်မင်းနဲ့မြင့်တာမြင့်တာမဟုတ်ဘူးဟိုမှာသက်တာတဲ့နီးကိုပြောထားတာမမြင်ရရင်သူဟာသူငြိမ့်တယ်မကြားရသူဟာသူငြိမ့်တယ်ဒါကြောင့် တော့ကြောင့်နေမှနေတယ်ဆိုလို့ရှိရင်ကြွားကအာယုန်နေမမြင်မကြရဘူးပေါ့မြင်မကြရတော့သက်သာတာပေါ့လေဒါလည်းပဲသက်သာခြင်းတဲ့ပုဂ္ဂိုလ်မှာသက်သာမှာပဲဒါမှသက်သာခြင်းတဲ့ပုဂ္ဂိုလ်ကတော့တော့ကြောင့်သွားပြီးတော့လည်းသူစိတ်ကူးနေလို့ရှိရင်လည်းအဲ့ဒါလည်းကြက်သေးတာပဲတော့တဲ့နေမဲ့လူကဟာကိုကသာတော့တဲ့နေတာကိုစိတ်ကမျိုးတဲ့ရောက်နေခဲ့တဲ့ဥစ္စာလည်းလူကကမ္မထာကြောင့်နဲ့နေပြီးတော့ရထဲသွားပြီးစကားတွေပြောနေကြတာခက်တာပဲစိတ်ကူးနဲ့တရားထုတ်ရမှာအဲ့ဒီလိုဟာတွေသိညာတယ်အဲဒါကြောင့် တောကြောင့်နေနေခြင်းကတပါတဲ့လူသူစိတ်တောင်းတောကြောင့်မှနေလူသူစိတ်တဲ့တောကြောင့်မှလည်းနေပါတဲ့အဲအတိစိတ်ဒေသအာယောကောအတိစိတ်ဒေသလွန်မြတ်သောစိတ်လုံး၌လည်းအာယောကောအထုခြင်းကတပါလွန်မြတ်သောသမာဓိလုံကသမာဓိလုံကသမာဓိခြေခံတဲ့ပညာလုံကအဲဒီသမထဝိပဿနာလုံကနေလည်းပဲအထုပါစိတ်မြလုံကကြိုးပမ်းပါလေ 6ခုရှိတယ်သူကသူ့ကိုစွတ်စွဲညှင်းဆဲကင်းစေတက2ခုရှိတယ်ကိုချင်းသီလာလုံးဝလုံးစေတာကတခုအစာနိုင်လဲဒီမြဲတိုင်းစေတာကတခုလူသူစိတ်တောင်းတော်ကြောင့်မာနေတာကတခုစိတ်မြလုံငန်းကြိုးပမ်းမာလဲတာကတခု6ခုရှိပါတယ်ဒီ6ပါးဖြင့်ဧတံဤသုံးပါသောဧတံဤ6ပါသောတရားသည်ဗုဒ္ဓနာမြတ်စွာဘုရားတော်ဤ သာသနာဆုံးမှာတော့ပါပဲဒီအာလုံးသားဘုရားရှင်တွေဆုံးမှာ6ပါတဲ့။ဒါဆိုရတော့သူ့ကိုစွတ်စွဲညင်စေကင်းစေကိုကျင့်သီလလုံးဝလုံးစေကိုကျင့်သီလ စာ၌လည်းတည်မြဲတိုင်းရှိစာ၌လည်းတည်မြဲတိုင်းရှိစာ၌လည်းတည်မြဲတိုင်းရှိစာ၌လည်းတည်မြဲတိုင်းရှိလူသူစိတ်တောင်းတော်ကြောင်းမာနေလူသူစိတ်တောင်းတော်ကြောင်းမာနေလူသူစိတ်တောင်းတော်ကြောင်းမာနေလူသူစိတ်တောင်းတော်ကြောင်းမာနေသိညာလုံငန်းကြိုးပမ်းပါလေသိညာ 6ပါးဖရာဆုံးမပေ6ပါးဖရာဆုံးမပေ6ပါးဩဝါဒပါတိမောက်ပါပဲလားဘုရုံးကယဟန္တာတွေကြီးတယ်ပဲဩဝါဒပါတိမောက်ပုဂ္ဂိုလ်တွေစင်ကြဲနေတဲ့များကာလပါလို့မြတ်စွာဘုရားဒီဩဝါဒပါတိမောက်နဲ့ပဲသုံးပါဝါဒပေးတယ်ပုဂ္ဂိုလ်တွေကတဲမစင်ကြဲဘူးဆိုတဲ့ကဘုရားဒီဩဝါဒမပေးဘူး ရဟန်းတွေကိုယ့်ဟာကိုယ်ပဲသိက္ခာပုဒ်တွေပါဠိမောက်ပြကြဆိုသိက္ခာပုဒ်တွေပါဠိမောက်ပြတယ်ဒီကြတော့ရဟန်းကကိုယ်တိုင်ပြဘုရားကအဒီမှာမဟောတော့ဒီခုဘောတော်နဲ့သာပြမှာပင်တစ်ချိန်ကဒီ190 190မြောက်မှာပါအဲ့ဒီမှာသာဝတိကြီးမိဂါရမာတာခေါ်တဲ့ဝိသကာဆောက်လို့တဲ့ကျောင်းမှာဥပုံနဲ့ဒါတော့ပဲခါတိုင်းခါတိုင်းဆိုရင်ဒီဩဝါဒပါတိမောင်မြတ်စွာဘုရားဟောနေတာ အဲ့ဒီနေ့တော့သံဃာတွေလည်းသုံးတယ်အရာဩဝါဒပါတိမမဟုတ်ညာဥညာဥရလွန်သွားမဟုတ်သေးဘူးလို့ပဲသံဃာတွေလည်းထိုင်နေရဒီတရားထုတဲ့ပုဂ္ဂိုလ်ရဟန္တာတွေဆိုရင်တော့ဇံဝင်စားခြင်းဝင်စားနေမှာပေါ့သမာဘဝင်စားခြင်းဝင်စားနေပုရုဇဉ်တွေလည်းပဲထိုင်တရားလည်းဆိုသူတရားနှလုံးသွင်းကြပါငြိမ်းတော့ငြိမ်းနေတာပါညာစွာတရားလည်းပဲသမာဘဝင်စားနေအဲဒီမှာရှင်အနန္ဒာကညာဥရလွန်သွားတာကြောက်တယ်သင်ဗျာ ညာဥယံလွန်သွားပါပြီဗျာဟောဟာရပါဠိမောက်တရားဟောကြတာမဟုတ်ပါဘုရားဘာမှပြန်ကြဦးလို့ပဲနေနောက်သကောင်းရလွန်သွားအဲ့ဒါဗျာသကောင်းရလွန်ပါပြီဗျာဟောဟာရပါဠိမောက်ဟောကြတာမဟုတ်ပါဘုရားအဘာမှမလုပ်ပြောနောက်နည်းနည်းလင်းပြီပေါ့လင်းအာယုံတက်ပြီပေါ့မိုးတော့ရံအဲ့ဒါဗျာမိုးတော့ရံလည်းလွန်ပါပြီအာယုံလည်းတက်လာပါပြီဘာငါတွေလည်းပဲစီးဝင်တာကြားပါပြီတညလုံးထိုင်နေရတာပေါ့ ဩဝါဒပါတိမောက်အဲဩဝါဒပါတိမောက်တရားဟောကြားတော်မူပါဗျာဆိုတော့မင်းမမြတ်စွာဘုရားအမိန့်ရှိအပရိသုဒ္ဓအာနန္ဒပရိသာအာနန္ဒအာနန္ဒပရိသာယဟံပရိသတိအပရိသုဒ္ဓမစင်ကြယ်ဘူးဗျာဩဝါဒပါတိမောက်ကိုနာတဲ့ပုဂ္ဂိုလ်ကစင်ကြယ်မှနာတယ်မစင်ကြယ်ပဲနဲ့သူကမနာရဘူးအခုဘုန်းကြီးကလားဘုရားမဟုတ်လို့လည်းမဟောနေတာဒီတဲ့လူတွေဒီလိုဟောရတာပဲသူကသို့တော်လည်းတရားနာတဲ့ပုဂ္ဂိုလ်တွေကတော့တရားနာတော့လို့သူစင်ကြယ်နေကြမှာပါပဲ စင်ကြဲနေမှာသောသောကလည်းပဲယောဂီတွေဆိုတော့စင်ကြဲတဲ့ပုဂ္ဂိုလ်တွေပဲများမှာပါပဲအဲသောသောလည်းပဲဒီဥစ္စာလူတွေမပြောပါဘူးသူကယဟန်နေပြောပါတယ်မစင်ကြဲဘူးတဲ့ဆိုတော့မှရှင်မမောက္ကလကစဉ်းစားဟင်းပရိသတ်ကမစင်ကြဲဘူးဆိုတာကောဘယ်သူရည်ပဲတာပါလဲရှင်မောက္ကလကတခါတဲ့ဘိညာဉ်နဲ့ကြောက်ပြီးတော့ကြည့်လိုက်တာအဲဒီသံဃာစည်းဝေးမှာကြောက်ပြီးတော့ကြည့်လိုက်တော့ဟိုကိုတော်တော်ပါတွေ့ဒီကိုတော်တော်ပါသီလသိက္ခာတွေပြည့်ရဟမဟုတ်ပဲနဲ့ များဖြင့်ဝန်ခံနေတဲ့ပုဂ္ဂိုလ်ဆိုတော့ယဟမဟုတ်ဘူးပေါ့လေဒါယဟညာသီလတွေပြက်ညာသီလတွေပြက်နေတာနဲ့ဒီသင်္ကန်းဝတ်ကြီးနဲ့တိုင်းနေတော့ဒါဝန်ခံတယ်လို့ခေါ်တယ်အဲညာမဟုတ်ဘဲနဲ့ယဟဖြစ်ဝန်ခံနေတယ်သူများမဟုတ်ဘဲနဲ့သူများဖြစ်ဝန်ခံနေတယ်ညာတော့ကျင့်ကိုသူမကျင့်မဲနဲ့ကျင့်တဲ့နေရာနဲ့သူဝန်ခံနေတယ်ဒီလိုပုဂ္ဂိုလ်သွားကြည့်မစင်ကြတဲ့ပုဂ္ဂိုလ်တွေ့တော့မအောင်မယ်။မောင်မင်းကြီးသားအတွက်ဒီကိုရော်တွေဒုက္ခရောက်တာပဲ။ဒီမှာတညာလောက်ကိုရော်တွေထိုင်နေရတယ်မှာ။ဘုရားမစင်ကြဘူးဆိုပြီးတော့ဟောဘူး။ဆိုတော့မှလည်းမရှင်မဘောကလာကသွားပြီးတော့ငါကျင် ဘင်းမြတ်စွာဘုရားကမြင်တော်မူပြီอืมသင်ဒီပြိဿထဲမှာမနေလိုက်တော့ဘူးအဲသင်သွားတော့ဘုရားကမလှုပ်ဘူးဘုရားကဘုရားကလွဲတော်တော်ကောင်းတယ်ငါသိပုံမရပါဘူးဆိုပြီးတော့သူကမသိဘူးအနေနဲ့သူကဒီလိုနေနေတာကိုသူကနှစ်ခါပြောမလှုပ်သုံးခါပြောမလှုပ်တော့မှရှင်မဘောက်ကလာကတခါတည်းလက်မောင်းကဆွဲပြီးတော့ပြင်မဲ့ထုတ်ရတယ်လက်မောင်းကဆွဲပြင်မဲ့ထုတ်ပြီးတော့တခါပေါက် ပြင်းမဲ့ရောက်တဲ့ခါကျတော့တကားဂလနေပါလေကောင်းကောင်းထုတ်ပြောင်းဝင်လာပြုံတို့တကားတဲ့အဲ့ဒီမင်းသွားတော့ဆိုပြီးတော့ထုတ်လိုက်ရတာကိုအဲ့ဒီထုတ်ပြီးတော့ကျဆောဆရာပြာကြောက်တယ်ရှင်ဗျာပရိသတ်စင်ကြယ်ပါပြီဗျာမစင်ကြယ်တဲ့ပုဂ္ဂိုလ်တပြီးတော့ထုတ်ပြီးဟိုတကားပေါက်ပြင်းမဲ့ထားခဲ့တကားကလလည်းထိုးထားခဲ့ပါပြီစင်ကြယ်နေပါပြီဆိုတော့ဗျာအဲ့ဒါအဲ့ဒါဗျာဟောတယ်အဲ့ဒါဗျာမိန်တော်ကအာဟောစရာကောင်းတယ်လက်မောင်းဆွဲထုတ်အောင်တော့ငါနေပါပြီအစောစောကသူထွက်เสียကောင်း ညာဥရငါတဲ့ဘုရားပါတိမောင်မပြတဲ့အင်းငါကြောက်ပြူတာပဲဆိုသိပြီးထွက်ကြကောင်းတယ်ဒါမှမဟုတ်ရင်လည်းသကောင်းရန်ထွက်ကြကောင်းဒါမှမဟုတ်ရင်လည်းပဲအပရိသုဒ္ဓအာနန္ဒပရိသမစင်ကြယ်ဘူးလို့မြတ်စွာဘုရားမိန့်လေတဲ့ငါအကြောင်းပြုတာပဲဆိုကိုယ့်ဟာကိုယ်တော့သိနေတာပဲမစင်ကြယ်ဘူးဆိုတာအပြစ်ရှိတာသိတာအဲ့တော့ထွက်ကြကောင်းပြီတဲ့ဒါမှမဟုတ်ရင်လည်းရှင်မမောက္ကလန်သွားပြောတဲ့အခါငါရှင်အသင်ကိုမြတ်စွာဘုရားမြင်တော်မူရဲ့အသင်ဒီထဲမနေလိုက်တော့ဘူးတခွန်းပြောတဲ့ကထွက်သွားကြကောင်းတယ်အခုတခွန်းလည်းမထွက်နှစ်ခွန်းလည်းမထွက်သုံးခွန်းလည်းမထွက် လက်နဲ့လက်မောင်းဆွဲထုတ်မှပဲဆွဲထုတ်တော့မထွက်လို့ဖြစ်တော့ဘူးဒီကြတော့ရှင်မမောက္ကလာဆွဲထုတ်လို့မထွက်ရင်မဖြစ်ဘူးဘယ်လိုအာသာတဲ့ပုဂ္ဂိုလ်ဖြစ်စရာပဲရှင်မမောက္ကလာတကိုးနဲ့ပဲပဲခံနိုင်မလို့ခုစားဒါအခုတော့ရိုးရိုးဆွဲထုတ်တာပါပဲအဲ့ဒီကြောင့်ငါမှနေပါပြည့်ဆိုရင်ညဆိုကြအဲ့ဒီလိုမကြည့်ပြီးတော့ဒီလိုမစင်ကြတဲ့ပရိသတ်ညဆိုဖျားဩဝါဒပါတိမောပြခြင်းကမထိုက်ဘူးတဲ့ပြလို့ရှိရင်အဲ့ဒီတကယ်ပြလို့ရှိရင်ဖြင့်လည်းပဲဘုအစင်ကြတဲ့ပုဂ္ဂိုလ်ဘုရားပရိသတ် ဘုရားဩဝါဒပါတိမှာဟောနားနေလို့ရှိရင်ဒီပုဂ္ဂိုလ်လည်းပဲဘေးဒုက္ခဖြစ်ကိုရှိတယ်ဆိုတာဒါကြောင့်ဘုရားမဟောတာအဲ့ဒါနဲ့ဒီကကျင့်ငါဘုရားပါတိမောက်မပြဘူးယဟန်များယဟန်ကျင့်ကိုကိုယ့်ဟာကိုယ်ပဲပါတိမောက်ပြကြတော့ဆိုအဲ့ဒီပါတိမောက်တွေအဲ့ဒီပါတိမောက်အခုဘုန်းကြီးများပြနေတဲ့ပါတိမောက်ဒါကတော့တူတူလေးမဟုတ်ဘူးဥသာတော့အကျယ်ပြမယ်ဆိုလို့ရှိရင်နိုင်ဝက်တနိုင်နီးပါးလောက်မှပြီးတယ်အခုဒီမှာခါချင်းချင်းပြတာတောင်မှ15မိနစ်မိနစ်နဲ့10လောက်ကြာတယ်လားဒိဋ္ဌာကို ဒီကဘောအားလုံး129ပါးရှိတယ်ဒါတွေအကုန်လုံးကျွတ်ရတယ်အဲဒါဒါအရှိကြီးဟိုကတော့အခုကတုံးကထားတယ်အဲဒါကအာနာပါတိမောက်ခေါ်တယ်ဟိုကအမိန်တော်တွေဟောဘုရားအမိန်တော်ပြန်တန်းတယ်အဲဒါဟောတာပါတိမောက်တဲ့တဏှာကြီးကလည်းလည်းတော့ကျော်တော့ပါပြီဆရာသိမ်းမှတော့တော့ကြောက်ဥပ္ပပြုအောင်ညလည်းယောဂီတွေကမှဒီကနှစ်နာရီနာအောင်ပါနောက်ဒီကနေ့ဘုန်းကြီးပြောစရာတွေထူးတော့ရှိအခုလာပြီးကြောက်၄ရက်နေမှာ နေရဆုံးကျွေးဖို့လူလုပ်ဖို့ရအစီအစဉ်လေးတစ်ခုရှိတယ်။ကျောင်းကတော့ဘုန်းကြီးဝိသုဒ္ဓိမဲ့စာချတာစာချရုံနဲ့မဟုတ်ဝိသုဒ္ဓိမဲ့စာချတဲ့အတိုင်းအနဲ့နေတရားတွေလည်းပဲစာမူတင်ပြီးတိုက်ပလိုက်နဲ့ရိုက်ထားတယ်မို့ဝိသုဒ္ဓိမဲ့ဒီကာကလည်းဒီလိုပဲစာချတဲ့အတိုင်းစာမူတင်ပြီးတိုက်ပလိုက်နဲ့ရိုက်တာရိုက်ပြီးတော့စာကိုလည်းခုရိုက်လို့ပထမတွဲတော့ပြီးတာကြပါပြီ။ဒုတိယတွဲလည်းပြီးကနီးနေပါပြီ။အဲဒီစာချလာတာ မနေ့ကကုသိုလ်တွေမှာအကုန်လုံးပြီးဆုံးသွားတယ်မနေ့ကပြီးတော့ဘယ်တော့ကစချလာတော့တော်တော်ကြာပြီကြားထဲမှာပြတ်ပြတ်နာနေတာစာကတော်တော်ကြာအကုန်တိုင်းဥစ္စာစာအုပ်တော့စာမျက်နှာပေါင်းဆိုရင်တော့1600 900လောက်ရှိပါလိမ့်မယ်စာမျက်နှာပေါင်း1600 900လောက်ရှိအဲ့ဒီဥစ္စာစာကြတာအင်္ဂလိပ်ကုနေနဲ့ပဲဟိုမှာလည်းကိုမှတ်တာ62ခုနှစ်က ဖေဖော်ဝါရီလကနေပြီးတော့လာသား2ရက်ကနေပြီးချတာအခု68ခုနှစ်ဖေဖော်ဝါရီလ23ရက်မှာပြီးပါလားအဲတော့62ခုနှစ်ဆိုတော့3ခုနှစ်4ခုနှစ်အဲ1ခုနှစ်လေ2ခုနှစ်3ခုနှစ်4ခုနှစ်5ခုနှစ်6ခုနှစ်9ခုနှစ်ဆိုတော့6နှစ်တောင်ရှိသွားတော့ကြာသွားတယ်ဒါပေမဲ့လို့ကြားထဲမှာအရင်ရင်နှစ်တွေကတော့ဝါတွင်းလောက်ပဲစာချလို့ရတယ်ဝါပတာနဲ့ သာဝါလေးပြက်ပြီးတော့ဟိုဟိုနာဒီနာမတော်မကင်းတာသွားလိုက်အဲဒီကလေးတစ်ခုတစ်ခုဆက်သွားတော့သာမချပြဘူးဘာလို့ဥကြမှာတစ်ခါပြန်ပြီးသာဝါကောက်ရတယ်ဒါသာချတဲ့တစ်နှစ်မှသာချတာကကောင်းက3လ4လလောက်ရှိမှာပါသာမချဘဲနဲ့ပြက်နေတာတွေကများနေအဲ့ဒါအခုတစ်နှစ်ခွဲလောက်ကတော့ပြင်ဘဲမှမသွားဘဲနဲ့ဓမင်ကပဲဟိုအပိတိအပိမသွားသေးဘူးလို့သာမပြီးနိုင်ပြီးကျင်လာပြီဆိုပြီးတော့တစ်နှစ်ခွဲလောက်သာချအဲ့ဒါနဲ့အခုမနေ့ကမြို့တော်ဒီမှာကအကုန်လုံးကုန်ကားပါပြီ အဲဒါနာကုံကဲတဲ့ကြံကြီးကာမကာချယုံဆိုရင်လွယ်ပါတယ်ရင်ထဲလေးပဲပြောပြီးတော့စာဆိုပြီးပြီးယုံဆိုရင်ဒီလိုဆိုရင်တော့ဘယ်တော့မကြောက်ပြီးလွယ်တယ်ခုကတော့ဘုန်းကြီးကစာချယုံနဲ့မဟုတ်ဘူးဟိုမှာစာမူတွေကလည်းကြိုက်ကြိုက်ထားသေးတယ်ကြိုက်ထားတော့ဒီဥစ္စာတိတိကျကျလည်းဖြစ်ဖို့လည်းလိုပါတယ်အဲဒါဒီဥစ္စာကစာဟိုချယုံတော့မလွယ်ဘူးချယုံကတော့လွယ်လွယ်ပဲအဲဒီစာမူတွေတင်းနေတာတောင်းလေးနေတယ်အဲဒါကြောင့်မို့လဲအချိန်နဲ့နည်းနည်းကြာတော့အဲဒီ ဝိသုဒ္ဓိမဲ့စာချလို့အောင်မြင်တဲ့အထိုက်မှန်တယ်စာတုံးကတော့ဘုန်းကြီးကဟိုနေ့တင်ကတပည့်ခါပေါ့လေဟိုမှာတနင်္ဂနွေနေ့လောက်စဉ်းစားထားပါတနင်္ဂနွေနေ့တော့လည်းဟိုမှာကုလသမဂ္ဂအတွင်းရင်ဥသာကအဲ့ဒီနေ့ဆွံ့ကျွေးခြင်းနဲ့ဆိုလို့ဒါသူသူရဲ့ဖြစ်ဒါနဲ့ဘုန်းကြီးကတော့တိတ်မလို့ပါဘူးလို့ဒါနောက်တနင်္ဂနွေတစ်ခုမှတ်ထားကြအဲ့ဒီတနင်္ဂနွေလည်းပဲဒီလိုပဲဝါဇရရေချတစ်ခုပဲရှိတာနဲ့သူတို့လို့ရှင်လည်းသကဲလောက်ပါပေါ့ဒီလိုတရားတနင်္ဂနွေမဟုတ်လည်းဖြစ်ပါရဲ့လည်းမှာဒါနဲ့သာတိကျော်၄ရက်နေပါ နောက်ကျော်၄ရက်ဆိုတော့နင်းလာအင်္ဂါကြတာပေါ့အဲဒီအင်္ဂါနေ့မှာဒီကသာသနာ့ရေးဓာတ်ထဲမှာရှိတဲ့မင်္ဂါတော်တွေတခြားကလည်းနည်းနည်းပါးပါးသဘာအေးလောက်ပါပဲဒီနေ့နေရာတော့လက်ထဲမပါပါဘူးအဲဒီကသင်္ဃာ90လောက်ရှိမယ်တဲ့တူပါတယ်။အဲသင်္ဃာ90လောက်ဆွန်ကျွေးပြီးတော့သာသနာ့ဤသားတွေမှာရှိတဲ့ယောဂီတွေတော့အကုန်မောတယ်ယောဂီတွေဒါမဟုတ်သာသနာ့ဤသားတွေအလူသမားတွေအပွားတွေအကုန်လုံးတကားတယ်။အဲဒီမှာကျွေးဖို့အစီအစဉ်ရှိပါတယ်။ပြီးတော့ ရဟန်းသံဃာတွေတော့လည်းပဲအခြေအနေကြည့်အောင်မှလူဘုရားမှုရတယ်လည်းဒါလည်းစီစဉ်နေတာရှိပါတယ်အဲဒီကုသိုလ်ပြုဖို့ရဒီကုသိုလ်ပြုဖို့ရကကိုဒီယောဂီတွေလည်းအပြီးမပေးရင်လည်းတရားမကောင်းတော့ဘူးအပြီးပေးရတယ်ဟိုရင်ဒီထဲမှာလူပါဝင်မှုတော့မဟုတ်ပါဘူးအကုန်လုံးဒီမှာဘုညာပြည့်စုံကြည့်ပါအဲဒါလူတော့ပါဝင်မှုမလိုပါဘူးအခုအဲဒီအတူလုပ်ဖို့ရကလည်းပဲအမှားအရင်ဆိုရင်ယောဂီတွေလှူထားတာပါပဲလှူထားတာတွေစုထားတော့ဒါပြရတာစုထားတော့ဒီဥစ္စာတွေကတော်တော်များများပဲရှိနေပါတယ်လုံလုံလောက်လောက်ရှိနေပါတယ်အဲဒါကြောင့် နောက်တစ်ခုကလည်းပဲခါတိုင်းခါတိုင်းတော့ဘုန်းကြီးကတင်းကြိုလာဖို့အထက်သွားလို့ရှိရင်အထက်မှာသွားပြီးအလူတန်းလုံးဆွေတွေမျိုးတွေွယ်လွန်တဲ့ဆွေတွေမျိုးတွေအမျှပေးဝေရဘုံမသွားတဲ့ဘုံမသွားပဲနဲ့မနှစ်ကတော့ဒီတွေမဲ့ဇွန်ကျွေးလူတန်းပြီးတော့အမျှပေးဝေရအဲ့ဒါဒီနေ့မလုပ်ရဘူးဟိုမှာလုပ်တယ်လည်းနည်းနည်းကျုံနေတယ်အဲ့ဒါလည်းအကြောင်းတစ်ခုပေါ့လေဒါကြောင့်အဲ့ဒီနေ့ရမှာဒီမှာတန်ခါးတွေဇွန်ကျွေးလူတန်းအဲဆွေမျိုးတွေပါလေအမျှပေးဝေမယ်လို့ဆိုတာအဲ့ဒါသိထားကြဖို့ပေါ့လေဒါ လာနိုင်တဲ့ပုဂ္ဂိုလ်တွေလာပြီးတော့ကြီးညိုကြပါလေထူးထူးတလဲကတော့အများကြီးလိုက်ပြီးတော့ဟိုလိုဖိတ်စာတွေပါတယ်နဲ့တော့မလုံးနိုင်ဘူးခင်ဗျာတော့ဒီလိုပဲအခုသာဖိတ်လိုက်တာလာနိုင်တဲ့ပုဂ္ဂိုလ်လာကြအဲ့ဒါဒီနေ့ဩဝါဒပါဠိမုတ်တရားကတော့တော်တော့ပါပြီဒီနေ့မဲ့သိညာတဘူတော်လာပြင်းနေ့ဩဝါဒပါဠိမုတ်တရားတော်အထိတ်မှဖြစ်ဖြင့်ဟောကြားအပ်သောဩဝါဒပါဠိမုတ်တရားတော်ယူဇနာကမှတ်သားကြသော ဓမ္မသမဏကုသိုလ်ကစေတနာလေးအစွမ်းအနုဘော်တို့ကြောင့်မေယံအန္တရကုသမြဓမ္မခါခသင်္ကလို့ညဉ့်ညဝေးကွာကြ၍ကိုယ်ချမ်းသာရင်စိတ်ချမ်းသာခြင်းနဲ့ပြည့်စုံကြ၍မညာခွန်ညာနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတရားတို့ကိုတို့တက်ပွားများကျူးစာအထုံနိုင်ကြ၍အထူးအရင်ဩဝါဒပါတိမောင်း၌လာသောကိုကျင်တရားတို့ကိုပြည့်စုံတဲ့ပြည့်စုံအောင်ကျင့်ကြံပွားများအထုံနိုင်ကြ၍ဝိပဿနာဉာဏ်စင်ရိယမဉာဏ်စင်နဲ့ဆင်းရဲကတဲ့ဉာဏ်ရဖြစ်သောနိဗ္ဗာန်ချမ်းသာမြတ်ကိုသင်မြန်စွာဆက်ရောက်၍ မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း